ယေရှုရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌3ရက်6လ69ခုနှစ်နာနဲ့ပိုင်းတွင်ဟောကြားတော်မူသောတရားတော်ဉာဏ်သူရိညာကြုံတွေ့ရင်ဆိုင်နေရမယ်တို့နောက်မြန်ဉာဏ်သူတွေလိုက်နေမယ်သို့မဟုတ်တို့ကိုဉာဏ်သူတွေဝိုင်းထားမယ်ဆိုရင်တို့ဒီလိုနေမလားထွက်ပေါက်ရမလားဟဲ့ ဟိဒီတိုင်းငိမ့်ခံမလားအာဟုရှာမလားတတ်ထုံးတာမဲခွင့်ဟိဉာဏ်သူကိုဉာဏ်သူမှန်ပြီးလို့ကြောက်ရင်သုံးဖို့ဉာဏ်သူကိုဉာဏ်သူလို့ပြီးလို့ကြောက်ကြောက်တတ်မယ်ဆိုရင်ဟိဉာဏ်သူကလွတ်တဲ့နေရာကိုလည်းတို့ကိန်းဆောင်နေရမယ်ဟိအေးပြီးတော့ရံသူမလာနိုင်တဲ့နေရာကိုလည်းအာဟုကိုသွားရှာရမယ်ဟုတ်ကဲ့လား ဓာတုံးပါမယ်ကွအဲ့တော့သူကလည်းသူ့ရဲ့စိတ်မှာဟင်ကိလေသာညာနဲ့အေးတဲ့အချိန်ရှိသလားဟင်ပါဗျာဟောမနဲ့လင်းတာနဲ့သူလူနှိုးလို့နှိုးတာလားတောကနှိုးလို့နှိုးတာလားတောကနှိုးပါဗျာဟင်လူနှိုးလို့နှိုးတာတခါကြည့်ရတောကနှိုးလို့နှိုးတာကြည့်တယ်ဗျာအဲ့ဒီကတည်းကတို့တောကခိုင်းစားတာဗျာ ဟင်တောကကဒုစိတ်ကိုဆင်းရွက်ဒူးတိုက်တယ်လို့တခုပြီးတခုဆက်ဆက်လို့ခိုင်းနေတာကြာဟင်မှန်ပါပါဟင်တာကိုကိုကသူခိုင်းတာလိုက်လုပ်နေရတာကိုကဟိုတို့ဘာတော့ငူဝဲဂျုံကြီးတို့ဗျာဟင်မှန်ပါပါဒီစိတ်ကတခုပြီးတခုဆက်ခိုင်းနေတာဒါမှမီးဒီဟိုကလုပ်ကိုရဆင်းနေသူကပြင်ထားပြီးပြီမှန်ပါပါဟင်ကိုကလုံးလုံးမလက်သတ်တတ်မယ်မကြံလေးဘူးဟိုကဟိုသူကဆက်ခိုင်းပြီးပြီမှန်ပါပါဟင် ညကိုမတတ်နိုင်လို့ပြင်လဲအိတ်လိုက်လို့လားဗောဗျာမအိတ်ခိုင်းမှခဏတင်လာဟုတ်ဗျာဘယ်လိုမှမတတ်နိုင်လို့ကိုကြီးပြင်လဲအိတ်လိုက်လို့လားသူနေဦးနဲ့ပြင်လာဆက်ခိုင်းဝင်မယ်သူထိုင်တော့ဟင်ဟင်တော့ကကပြန်လာမုံနေဦးနဲ့လက်ပြင်လာဟင်ဆက်ခိုင်းမယ်ဆိုတော့ထိုင်တော့နေတာဗျာသူနာဟင်အဲသူ့နောက်မှာဘသူတွေပါနေတော့လိုချင်မှုလောဘအပိဓာတွေပါတယ်ဟင် လူကျင်နာမရရင်ဒေါသဝင်မယ်လူကျင်နာလက်လွတ်ထိုးချုပ်ရင်လည်းဒေါသဝင်မယ်ကိုလူကျင်နာကိုအပြိုင်ဆိုင်ပေါ်ရင်လည်းဒေါသဝင်မယ်ဒေါသဝင်တဲ့တကားအဲ့ဒီသုံးခုပဲဟုတ်ကလားဟဲ့မှန်ပါဗျာလူကျင်နာမရရင်လည်းဝင်ပါပဲလူကျင်နာလက်လို့ထိုးချုပ်ရင်လည်းဝင်ပါပဲလူကျင်နာအတိုက်ခံပေါ်ရင်လည်းဝင်ပါပဲအဲ့တော့လေဒေါသကတို့ခိုင်းမြန်ရောဟင်ဒေါသကောင်းခိုင်းဘူးလား ဆိုင်ပါဗျာဟင်ဆိုင်ပါဟုတ်ဗျာတစ်ဖက်ကလေးသားမှခတွင်းချင်းပြေးမှသူပြောတာကတို့မဟုတ်ဟင်အဲ့ဒါလက်ဖက်သားချင်းလူတွေပြောကြတာဗျဟင်လက်ဖက်သားချင်းနဲ့လက်ဖက်ဆွဲကပြောတာဗျဘယ်အဲ့ဒါလူပြောတာမဟုတ်ဘူးဗျဟင်အဲ့တော့လက်ဖက်မသားတဲ့တိုင်းပြည်တွေဘယ်လိုခတွင်းချင်းနေတာပဲလားဟုတ်ပါအဲ့လက်ဖက်မသားတဲ့တိုင်းပြည်ခတွင်းချင်းမဟုတ်ဘူးဗျဟုတ်ပါဘူးဟုတ်ရဲ့အဲ့သမိုးစားကြီးနဲ့လူကခတွင်းချင်းနေပြောတာပါ အဲ့ဒါလောကကပြောတာအတူစကားမဟုတ်ဘူးအဲ့တော့သူပြောလိုက်တဲ့အတူသာတယ်ဗျာဟင်အဲ့ဒီလိုတို့လက်ဖက်သားများတော်တော်လေးပြရင်တော့ငါလည်းစားပြမှာဗျာဟင်ဟင်လက်ဖက်သားရာဟောမသားရာဒီများကြာရင်လေစိတ်မကြည်ဝဲတဲ့ကိုသူသားမှာဗျာအဲ့တော့ဘိုက်အောင်တော့အဲ့လောဘကဝင်ခံတာကဒုက္ခပါအဲ့ဒါကိုရထားတာပါဗျာလင်းနာထိုးတဲ့ဒုက္ခကတော့ကိုယ်ဝဲခံမှာသူကသူကြိုက်တာတွေရပြီပြန်သွားရောတိတ်ခံ အဲ့တို့လောဘခိုင်းတာလေနေတိုင်းလုံနေရဟင်ဒေါ်လာခိုင်းတာလေတို့နေတိုင်းလုံနေရတယ်ဟင်ဒီချင်းမကျေနပ်ရင်မာနကတခါတည်းတို့ချင်းချင်းအပြိုင်ခိုင်းသေးရဟုတ်ဗျာဟင်ဒီပြီးတော့ဒေါကကလည်းဘယ်တော့မှกินမှုရတခုပြီးတခုဗျာဒေါကတခုများလက်ခံတရရင်တို့ခိုးတကောင်မှုရတယ်လို့ဗျာခိုးတကောင်နဲ့ခေါ်မှုပေါ်ကနေညီးပြီးတော့လာတယ်နေခေါ်လျှော့ဟင်အေးဒေါကကလည်းခိုးတကောင်မှုရတယ်လို့ဗျာအများရန်တို့ နောက်ကနေညီးပြီးခိုင်းဟင်ကြည့်တော့လေကြည့်လို့သိုးရင်လာတယ်ဟဲ့မရှိတော့တဲ့မရှိလို့သိုးရင်လာပဲတယ်ဟဲ့မှန်ပါဗျာဟင်အဲကြည့်တော့သူကမအော်ပဲနေသလားသိုးရင်လာပါဗျာဟင်ကိုညီးတယ်လို့ပဲဗျာကြည့်တော့ဟောဗျာအဲမရှိလည်းညီးတာပဲဗျာရှိလည်းညီးတာပဲဗျာအေးဗျာကိုတော်မွေးထားတယ်လို့အဲ့ဒီကမ္ဘာတို့တော့ကလာလည်းထထားလို့ရှိရင်တော့အဲ့တော့တို့ညာသူပေတော့မှပြက်ဘူးတို့ညာသူကြားမှာသုံးပါးဖြစ်နေနေရတာလေဟင် မှန်ပါဗျာဟင်မှန်ပါဟင်တခါလေတို့ဘာတို့ဟိုနွားမွေးတယ်လို့ထင်တယ်ခိုင်နွားကြီးမွေးတယ်လို့ပဲတို့မွေးတာခိုင်နွားကြီးလည်းတို့လက်ချင်းကမမွေးဘူးလားဟိမွေးဟိသူ့စိတ်တိုင်းကထွန်းတယ်ထင်တယ်ဟိမှန်ပါဗျာဟင်မှန်ပါဗျာတို့ရှိခိကနွားဖြစ်ရမှာတော်သေးခုခေတ်နွားပိုဆိုးလို့မထင်နဲ့မွေးလည်းမရှိမွေးလည်းမရှိဆောင်းလည်းမရှိထင်တယ်ဟင်ဟုတ်ကလားအေးအခုခေတ်တော့နွားများတော့မဖြစ်ကျင်ရတဲ့ဒုက္ခရောက်ပြီဟင် ထိုင်ဟင်အခိုင်နာနာတော့ခံရတာပြေးမကြံတော့လည်းတိုက်ချီထားဟင်ဟင်တော်ဒီဟိုဟိုနဖားလေးနာမှာကြောက်တာနဲ့အဲ့ဒီကျိုးပေါက်တာတွေကိုဒီနွားအားကြီးမယုံရဲဘူးနွားတော့ကောင်းတယ်ဟင်နွားအားဒီဒီဟိုကျိုးအားတဲ့ကြီးတယ်တင်ဟဲ့ဒီတော့ယုံလိုက်ရင်သူ့နာကြော်လေးတင်းမှာသို့လို့အဲ့ဒါလေးတစ်ခုနဲ့သူခန့်ခိုင်နေရဟုတ်ပြီဟင်ခိုင်နေခိုင်နေ အင်းတို့ခိုင်းပြီးတော့သူ့ချိန်ကြတော့အစာလေးလည်းကျွေးသေးတယ်နဲ့ရေလေးလည်းတိုက်သေးတယ်နဲ့ဟင်အင်းတို့သွဲသိကလည်းဣရိသာသိကလည်းတို့ဒီတိုင်းပဲဗျကိုကြီးခိုင်းလဲခိုင်းတယ်အစာလေးကျွေးတဲ့ခါကျွေးလိုက်တော်ပြီးကြတော့ကျိုးလေးနဲ့ခြိထားလိုက်ဟင်ဟင်အဲ့ဒီနွားကြီးဟိုတဘိုးမကောင်းတဲ့နွားကြီးပေါ်တယ်နဝတ်နှထိုင်းကြီးများဖြစ်ခဲ့ရင်မကြိုက်ရင်ပိုက်ခြင်းကရောင်းပေးဗျမှန်ပါဗျာဟုတ်ပြီဟင်ပြီးတော့ တချို့နွားကြတော့မိုးကုန်မှနေပြီထင်တယ်ဟိတမိုးနမိုးတော့တာအောင်ခိုင်းရတော့မထင်တယ်ဟိအဲ့ဒါဆိုလည်းပိုင်ချင်းကကြိုက်တော့ကြိုက်ပလားဟိအဲ့ဒီခါကျတော့ဟိုဟိုပိုင်ချင်းနဲ့ဟိုပိုင်ချင်းရောက်စားဟိဟိတို့လည်းဟိုတည်တဲ့ကာလဟိုဘဝနဲ့ဒီဘဝပြောင်းတာအဲ့ဒါနွားရောက်စားတူပဲဟုတ်ပြီ ဟင်အဲ့တော့ဒီပိုင်ရှင်ကဟိုကိုပိုင်ရှင်ကဒီပိုင်ရှင်ကိုပိုက်ဆံပေးတာတင်ဟဲ့မှန်ပါအဲ့ပိုက်ဆံပြီးတော့ဒီကပိုင်ရှင်ကနဖာနွားကိုကျိုးလေးကနေအတာတင်ဟဲ့မှန်ပါအဲ့တော့ပိုင်ရှင်ကတိုင်ကနေဖြိုးပြီးဟိုပိုင်ရှင်တစ်ကဆွဲခေါ်သွားတယ်ဟဲ့ဟင်မှန်ပါအဲ့တော့နွားကြီးကယုံလာဟဲ့ယုံပါဒီလိုပဲနာကျိုးလေးဒီဟိုနာလေးမှာကျိုးလေးနဲ့ထိလို့ခမ်းမဲ့ဒါလေးကြောက်တဲ့အတွက်ตาตาလေးလိုက်သွားတာတဲ့မှန်ပါဟင် ဟင်ဟင်ဟိုတခြားပိုင်ရှင်အဲ့တော့တခြားပိုင်ရှင်ရောက်တော့တို့လက်တမွေးမှာလေလားမွေးပါဘူးခိုင်းမှာပဲခိုင်းမှာတခြားပိုင်ရှင်လည်းခိုင်းမှာပဲအဲခိုင်းမရရင်တော့သားပေါ်လာမှာပဲမှန်ပါပါဟင်မှန်ပါဘယ်နေရာမှာဟိုနွားတော့ဘယ်နေရာမှာရပြမရှိဘူးအသားလည်းတေးရောအယိုးရောဟုတ်နောက်ဆုံးတို့ရချင်းသီးစားခိုင်းတာမြို့ကြတော့လေအင်းကိုမဲဒီမဲဒီသွားအင်းနွားတွေကချင်းသီးလေးဟင်ဟင် အဲအယူကြတော့ရှိခိကတော့တို့ဘာလို့အယူလုပ်တဲ့ခါလေးလေဟင်ဟင်အာတို့အမုံလုပ်ပြီးတော့လုပ်တဲ့ဟိုအယူနဲ့လုပ်ရတဲ့ကိရိယာတွေရှိသေးတယ်မှန်ပါပါအေးအဲ့ဒါတွေလုပ်ရတာအဲ့တော့နွားကိုအဲ့လောက်ထိသုံးချတာတို့လူဘဝကိုလည်းကိရိတာကအဲ့လောက်ထိသုံးချတာအဲ့ဒီဘဝတို့ဒီဒုက္ခလေးမပြောပါတော့တာလေးကိုဟိုပြီးခံပြီးတော့အလွတ်ရုံးမယ်ဆိုလို့ချင်းဒီလက်ကလွတ်နိုင်တယ် ဟုတ်ကလားမယုံလို့ဒီနာကျိုးတင်းနာလေးပေါ့တို့မို့ဟိုဒီအာထုပ်စဉ်ကာလဖြစ်မဲ့ကာယိကဒုက္ခပေါ်မှာပေါ့လေအနေချင်းဟာလေဒါလေးကိုမခံနိုင်လို့တို့ခုနတို့ပြောလိုက်သွားရင်ဆက်ခိုင်းပါအဲ့ဒါတွေခိုင်းမခံရအောင်အခုတီလာသွားအလင်းကျင်ခိုင်းတာတီလာပေါက်တည်တယ်သူကတီလာသွားပါဠိလိုပြောတာပမာလိုလင်းကျင်ခိုင်းတာအဲ့ခိုင်းမခံရအောင်လေ ကိရိတာယံကလွတ်အောင်ဒီလိုတင်နေဟိမှန်ပါဗျာဟိမှန်ပါဟိကိရိတာရဲ့ယံလူကြားကလွတ်အောင်အဲ့တော့သူ့ကိုလွတ်အောင်သွားဖို့တို့ဘာလို့ရမလို့တရဏဂုံဆိုတာယူရတယ်ဟိတရဏဂုံယူကြရတယ်ဗုဒ္ဓတရဏဂုံဓမ္မတရဏဂုံသံဃတရဏဂုံတို့ဒါတွေယူရတာတင်နေဟိမှန်ပါဟုတ်ကလားဟိမှန်ပါဟိအဲ့ဒါတွေတို့ယူကြရတယ်အဲ့ဒါ ဟိုရံသူမသွားနိုင်တဲ့တစ်ချက်သုံးခုမှန်ပါဗျာဟင်မှန်ပါဗျာအဲ့ဒါရံသူတွေမဝင်နိုင်တဲ့တစ်ချက်သုံးခုထင်တယ်ဟင်မှန်ပါဗျာဟင်အဲ့ဖရာကုံအာယုပြုနေရင်တဲ့လေရာသူဝင်နိုင်လားဝင်နိုင်ပါဗျာဒေါသရောလာနိုင်ပါလားလာနိုင်ပါဗျာဒေါကရောလာနိုင်ပါဗျာဟေးမယားကိုအာယုပြုလိုက်တော့ဘယ်လိုနေမလဲလားဘာကျုပ်ဖောက်တာတိုင်းပါဟုတ်ကလားဟင် ဟင်ဟင်အဲ့တော့ကိကိရိတာတွေအဲငြိမ်သွားလားထပါသလားထပါအဲတရားကုံအာယုပြုလိုက်ရင်ဘယ်လိုနေတော့ငြိမ်သွားပါအဲသားကုံများအာယုပြုလိုက်မှာဟဲ့နာဥက္ကရာဟဲ့အေးဒါမို့နေတိုင်းအဲအဲ့ဓာဒီအာယုပြုလို့အဲလူတွေဖြစ်နေတာဒီကနေ့အဲ့ဓာကိုပြောင်းအောင်ပါအဲ့ဒါကိုတရဏဂုံလို့သာလို့တော့ဟင်တရဏဂုံဆိုတာခုနကရန်သူ ကြောက်တဲ့ပုဂ္ဂိုလ်သည်ရံသူကလွတ်တဲ့နေရာကိုထွက်ပြေးတာထွက်ပြေးတဲ့နေရာတရဏဂုံသုံးဌာနလေဟင်ဟင်ပြီးတော့ရံသူဟိုတို့နောက်ကနေထဲကြမကွာလိုက်ပြီးတော့ဖနောက်နင်းပြီးတော့နောက်ကျောဓာထောက်နေတာလေးကိုဟင်ကြောက်တော့အဲ့ဒီသုံးဌာနသွားပုံမှမှာခိုရမှာဟုတ်ကလားအဲ့တော့တရဏဂုံပွားတယ်ဆိုတာနဲ့တို့ကမ္မထမ်းတိုင်းတယ်ဆိုတာအတူတူ ဟောသီလယူတော့တရဏဂုံပွားတယ်လို့ပြောတာဟင်အဲ့ဒါကိုပဲတို့ဟိုကမ္မထမ်းရာကြတော့ဖရာဘုံတစ်ခုခုကိုအာယုံပြုပြီးစိတ်ကလေးကိုကြည်လင်အောင်လုပ်လို့ရှိရင်အဲ့ဒါဗုဒ္ဓနုတ္တိကမ္မထမ်းလို့ထပ်သုံးပါတယ်ကမ္မထမ်းကြတော့လေဟင်ကမ္မထမ်းကစိတ်ကိုလေ့ကျင့်တာရိုင်းနေတဲ့စိတ်ကိုယင်အောင်ယင်လာတဲ့စိတ်ကိုနှုအောင်နှုတဲ့စိတ်ကိုညင်သားလာအောင်ဟင် နောက်ဆုံးကိုယ်တိတ်ကလေးကိုပိုင်တဲ့ဒီဒီသူ့လောကမှာလေဟင်အဲ့ဒါကိုကမ္မထမ်းလို့လည်းသုံးပါတယ်ဗျအဲ့ဒီကမ္မထမ်းနေရာကျတော့သူ့ကိုဘုရားနုတ္တိကမ္မထမ်းလို့ခေါ်ဗျဟင်ပြီးတော့ဒါဒီမှာတန်ခန္တရဏံကိသာမိယူလိုက်တော့ငါလေပွားတဲ့ခါကျတော့တန်ခါကိုကိုပါတပါပါအဲ့ဒါပွားအဲ့ဒါကိုတို့ဟိုကမ္မထမ်းရာကျတော့တန်ခါနုတ္တိကမ္မထမ်းလို့ပြန်တော့ဟင်အဲ့တော့တရဏဂုံပွားပါဆိုတာနဲ့ ကမ္မထံထိုင်မှာဆိုတာအတူတူရဟင်အဲဒီဖရာကုံသံဃာကုံကလွယ်လို့ဉာဏ်နာတွေအကုန်လုံးကတရားနှလုံးသွင်းဆင်ခြင်တဲ့အတွက်ဓမ္မလုံးတိကမ္မထံနဲ့ထည့်ပါဗျာမှန်ပါဟင်တရားတရားကုံဟင်နှလုံးသွင်းတာထင်တယ်မှန်ပါရင်းမြင်နေကြကြတယ်ဒါလည်းတရားကိုနှလုံးသွင်းတာလေမှန်ပါဟင်ခုနပြောတဲ့ဘသူဟိဘယ်ဝါရဲဆိုအဲ့ဒါမတရားအာယုံသွင်းလိုက်တာဟိမှန်ပါဗျာဟင်ရင်းမြင်နေတော့တရားအာယုံသွင်းလိုက်တာဟိမှန်ပါ ဟုတ်ကလားဒါမို့အဲ့ဒီမြင်မြင်နဲ့ကြားကြားတဲ့သူတို့မှကြားမှာပါသိချာမှာပါသိဘယ်ဟာနဲ့ပွားပွားအဲ့ဒါဒီဓမ္မနုပတိကမ္မထာနဲ့ထည့်ပါတယ်ဗျာမှန်ပါဗျာဟင်အဲ့ဒါကိုတရဏဂုံလို့တို့ပြန်တော့ဟင်အဲ့ဒါယာသူလက်ထက်ကလွတ်အောင်ဟင်မှန်ပါဗျာဟင်ပြီးတော့ယာသူမလာနိုင်တဲ့နေရာသွားပြီးပုံခူရအောင်အဲ့ဒီစိတ်ကြသုံးဌာနထားတယ်ဟုတ်ကလားမှန်ပါဗျာအဲ့ဒါကိုတရဏဂုံ သူ့ပါဠိလိုတော့တရဏဆိုတာတပုတ်ကမဏဆိုတာတပုတ်တရဏဆိုတာသူ့ပြန်ရိုးပြန်ပြန်တော့အောင်းမေ့ရလို့ပြန်ပါတယ်ဟင်သူ့စာရဖွင့်တော့ဘေးရန်ကိုပယ်ဖြောက်တတ်သောအရာလို့ဖွင့်ဟင်အတူတူပါပဲဟင်ကမဏဆိုတာလဲလျောင်းမိမိတိတ်ကလေးအဲ့ဒီဟိုဟိုတွားရောက်ပြီးနေတာလေးကိုကမဏလို့တော့ဟင်ကမဏ အဲ့တော့စိတ်ကလေးအဲ့ဒီကိုဘုရားကုံလေးကိုသွားရောက်နေခြင်းဟုတ်ကလားဟဲ့တရားကုံတော်တဲ့သို့စိတ်ကလေးသွားရောက်နေခြင်းတန်ခါကုံတော်တဲ့သို့စိတ်ကလေးသွားရောက်နေခြင်းကိုကမနာလို့သုံးတယ်ဟဲ့ဒါဖြစ်လို့တို့ဘုရားကုံဘုရားကိုသူရင်ကိလေသာကိုသူအကုန်ကဘုရားကိုကြောက်ရတာတင်တယ်တရားဆိုရင်တော့ကိလေသာအကုန်လုံးကကြောက်ရတယ်တင်တယ်ဟဲ့ သံဃာဆိုရင်တော့ကိရိတာကိုယ်လုံးကကြောက်ရတယ်ထင်တယ်ဟဲ့စိတ်တလာပြီဆိုရင်တခုတည်းပြီးရတာထင်တယ်ဟဲ့မှန်ပါဗျာကြမြဟောပြီးရတာတခုပြီးရစိတ်တဟဲ့ဆိုအကုန်ကြောက်တယ်လို့ပဲမှန်ပါဗျာဟင်တမရောလာပြီဆိုဘယ်လိုလုပ်ပြီးရတာဟင်တခုကဆက်ပြောရေခံရဲတာကရဲတာကရဲပါနှစ်ကရဲဘူးဘောင်းလို့လက်နဲ့ချင်းမှတူပဲအင်းအာဒီမှမတူပဲအပြေးရတာပေါ့ဒီလိုလေဖျားဟဲ့ဆိုပြီးရ ဟင်တရားဟိကိုကိလေသာကုန်ပြီးရသံဃာဟိကိုကိလေသာကုန်ပြီးရလည်းရောအဲ့တော့တို့ကြောက်တဲ့ကိလေသာတွေကိုဟင်တို့ဘယ်လိုမှသူ့ကိုမနှင်ရဲတော့မတော်ခံရဲတော့သူ့ကိုနိုင်တဲ့ဖရာကိုတရားကိုတန်ခါဘုံစီကိုတို့သိကလေးသွားရတာအဲ့ဒါကိုကမနာလို့တို့သားလို့တော့ဗျာဟုတ်ကလားဒီအဲ့ဒါတရဏနဲ့ကမနာနှစ်ပုံပေါင်းတော့တို့ကတရဏဂုံလို့သုံးလိုက်တာဒီမှာ အဲ့ဒါကိုတရဏဂုံလို့သုံးလိုက်အဲ့တော့တရဏဆိုဒီမှာဘေးရန်ကိုပယ်ဖြောက်ဖယ်ဖြောက်ပေးတာဟင်သတ္တနာဘယဟိန္တတိတိတရဏံပါသတ္တနာဟင်ဖရာဘောတရားဘောသာငါဘောယုံကြည်ကြကုန်တော့ကြည်ညိုကြကုန်တော့သူတို့အားဗယံဘေးကိုဟိန္တတိပယ်ဖြောက်တတ်သောကြောင့်သရဏံလို့သာတယ်လို့တော့ဟင်အဲ့တော့တတ္တဝါတို့ရဲ့ဘေးရန်ကို အကာအကွယ်ပေးတာပယ်ဖြောက်ပေးတာအဲ့ဒါတရဏဟင်အဲ့ဒီတတ္တဝါတို့ရဲ့ဘေးရန်ကိုပယ်ဖြောက်ပေးနိုင်တဲ့ဖရာရဲ့ဂုံတရားရဲ့ဂုံသံဃာဂုံပေါ်ကိုသွားရောက်ပြီးစိတ်ကလေးနေတာကိုကမနာဟင်စိတ်ကလေးအဲ့ဒီသွားရောက်နေတာကမနာဖရာကြီးကိုတိတ်လည်းရောက်တာကမနာဟုတ်ကလားဟဲ့အဲ့ဒါတရဏဂုံပြောတာဟင်မှန်ပါဗျာ အဲ့ဒါတရဏဂုံပွားတယ်လို့တရဏဂုံဒီမတို့တီကယူတဲ့ဟိုကြပွားမှာလေဟင်ဘယ်နဲ့တော့ပွားနိုင်မှာမလားဟင်ပွားနိုင်ပါဘူးဟုတ်ကလားအဲဘုရားကြီးဩဃာတာကြီးဆိုတာတပုံလုံးဘုရားစိတ်သိရောက်ကြဩဃာတာဩဃာတာဆိုပြဟင်စိတ်ကဘုရားကုံစီသွားရလားသွားပါဘူးတပုံလုံးဆုံးသွားပါဘူးဟုတ်ပါမလားသွားပါဘူး တပိုးလုံးဆောင်သွားပါမလားဗျစိတ်ကနည်းနည်းလေးမှခုံသွားဘူးလားဟင်ဟင်တပိုးလုံးဆောင်သွားပါမလားဗျဟင်ဟင်သွားနေပါတော့ဟင်ကာယကံဝတိကံမတော့ခန္ဓာသုံးလားဟာနောက်များကြနေမလားဟာဘယ်ကပါဘူးလာလိမ့်မယ်ဗျဟင်ပြီးတော့တတိလေးထားမှဟိုကိရိတာကပိုးလာသေးတတိလေးသားမဟိုတို့နေကလုထားလေးတွေဘယ်နာပါကြံသေးလဲဆိုတော့ပိုးတောင်တယ်ဟုတ်ကဲ့ ဒီပါဠိဘာသာနေတော့ဘာမှမသိဘူးဗျအဲတတိလေးထားလိုက်ကြတော့ဟင်အပမာရတတိနဲ့ဘွားရမှာမဟုတ်လားဒါမို့တို့ဒီဟိုတိတာပိပိနောက်ဆုံးမှာအပမာဒိနာတံဘာဒိတာမဟုတ်လားမမေ့တဲ့တတိနဲ့တဲ့အဲ့ဒီတရဏကိုသုံးမှာဘွားတဲ့ဒီလိုပြောတာမဟုတ်လားအဲ့တော့ဒီဩကာသဆိုနေတာဖရာကုံတရားကုံတန်ခါကုံကိုအာယုပြုဆိုရတာမဟုတ်ဘူးလားအဲ့ဒါကမင်းမကြီးဆိုရတာလားတတိနဲ့ဆိုရတာလားဟောတတိနဲ့ဆိုရတာအဲ့ဒီခါကြမှာနေက ဟိုမလုတ်ခဲ့မိတာတွေကလာပြီးတော့လက်ကုပ်တလို့ပဲဗျဘယ်နာငါမလုတ်ဘာမလုတ်ခဲ့အောင်ဘယ်သူငါဘာမပြောခဲ့ရသေးဘူးနဲ့ဟင်မှန်ပါပါဘိုးလာသေးရှင်လေရောက်ကလားဖရာတိတဲ့တဲ့ရောက်ပါဗျာခုနကတော့ရောက်တယ်အခုလည်းမရောက်ဘူးတဲ့ဘယ်လိုဖြစ်တော့ကြမလို့ဟင်ကိုယ်အေးသွားဘယ်တော့ဝေးသွားတော့ပဲဟင်နောက်ကြောက်တော့လို့ဗျာဟင်စိတ်ကတောင်းရရောက်တာလေဗျာ တော့ခုနတော့မောက်မရောက်ဘူးဆိုကမနာသောသိကလေးသွားနေရမှာဘယ်လောက်သွားမှာတော့ပုံအောင်ရတဲ့လဲလျောင်းရတဲ့မိခိုရတဲ့အဲ့လိုဖြစ်တယ်သူ့သားတော့ဒါနံလေနံပရာယနံစာရလို့တော့သူ့ရတာကိုဘာသာပြန်တော့ပုံအောင်ရလဲလျောင်းရမိခိုရအဲ့လိုဖြစ်တယ်ဟင်တခါတည်းရံလုံးကြောတဲ့ပုဂ္ဂိုလ်ကိုကြီးတစ်ခုဖြစ်သေးပေါ့တောအုပ်ကြီးတစ်ခုဖြစ်သေးအလုံးနဲ့ဆိုင်တဲ့နေရာမှာသွားပြီးပုံပြီးအောင်ပြီးနေသလိုထွက်ရဲလားဟင် ဟိုတို့ခေတ်ပြက်တုန်းကပုံကိုယ်တွေတာရွတိမှာပုံထားဖို့နည်းနည်းလေးကိုထွက်လာခင်ဗျားတို့တွေမဟုတ်ဘူးထမင်းချက်တာတော့မိကိုလေးထွက်ရဲလားလူကိုယ်တွေမဟုတ်ဘူးမိကိုကိုထွက်ရဲဘူးအဲ့လိုကိုဩကာသတပုံလုံးဟင်မထွက်အောင်ကိုပုံရမှာအောင်ရမှာဗျဟင်ကိုပွားနေတဲ့ကုံလေးလေဟင်အဲ့လိုကိုပုံရမှာအောင်ရမှာလေဟင်ပြီးတော့လဲလေးအောင်ရတဲ့တို့ညများ ကဲဒီကနေ့တည့်ရတာတော့တော့နားယူမဟေးဆိုအိတ်လိုက်လို့ရှိရင်ဟင်ပြက်လက်လာအိတ်တဲ့ပုဂ္ဂိုလ်ဒီတို့ဖနှောင်းကနေပြီးနောက်သိရှိအောင်အကုန်လုံးကြမ်းပြင်နဲ့ကတ်နေတာထင်တယ်ဟဲ့ဟုတ်ကလားဟင်ဖြာနဲ့ဆိုဖြာနဲ့ဘယ်နဲ့တော့ဟင်အေးခင်းနဲ့ဆိုရင်ပေါ့ကဲအခုတည်းကဖျားကုံလေးနဲ့မိမိစိတ်ကူအဲ့လိုကိုကတ်နေရပါတယ်ဗျကတ်ဟင်ဟုတ်ဗျာ ကတ်ကြလာရဲ့လို့ရှိချက်နေအောင်ကတ်နေအောင်ဖျားကုန်နဲ့ဒုသိမ့်နဲ့တရားမှလို့ရှင်လဲနာသီဝါဒမှတ်တဲ့ယောဂီပြီးဝိထန်နဲ့တိရာလေးနဲ့ထွက်ထန်နဲ့တိရာလေးနဲ့ကတ်နေရမှာဟင်းတို့မာဒီတိုင်းတို့ဖောင်းနာပိဏမှတ်တဲ့ယောဂီပြီးဖောင်းနာလေးတက်လာတာနဲ့ဒါတရားတယ်လေသူ့သဘောလေးကိုတရားခေါ်တာမဟုတ်လားအဲ့ဒါလေးနဲ့သိနေတာလေးနဲ့တက်ကပ်ပါလား ပိန်ကြပါလိမ့်မယ်ပိန်ကြပါလိမ့်မယ်တိလာလေးနဲ့ကပ်ပါသွားအောင်ကိုအဲ့လိုအပမာဒတတိလေးနဲ့သူ့ကိုအမြဲကပ်ပြီးတော့ဟိုကြည့်နေရမှာဗျအဲ့ကပ်တတိလေးနဲ့ကပ်ပေးထားရမှာတယ်ဟဲ့မှန်ပါဗျာဟုတ်ကလားမှန်ပါဟင်အဲ့ဒါလဲလျောင်းမှာပြောတာဗျာအဲ့လဲလျောင်းရလားအဲ့ပေါ်ရပြီးတော့လေဟင်ဟင်အဲ့တော့အဲ့လိုလေးစိတ်ကိုကပ်နေလို့ရှိရင်ဟောင်းနဲ့မတွေးတာဘူးဗျာ ဟင်အတင်းနောက်လည်းမလိုက်မပြေးတာဘူးဗျအဲ့လိုကိုစိတ်ကလေးသင်ကြအောင်လုပ်တာအဲ့တော့ဘုဒ္ဓရဏဂုံကဗုဒ္ဓဂုံဓမ္မဂုံသံဃဂုံဆိုတာကသူကဘေးကအပေါက်ရှောက်ပဲအရေးကြီးတာတို့ဟာလေတို့စိတ်ကလေးတို့လုံခြုံပြီးတို့ပါတော့တို့စိတ်ကလေးသင်ကြဖို့ကအရေးကြီးဆုံးမဟုတ်ဘူးလားအဲ့တော့တွင်ကြီးတို့ဒီဘောဗျတရားယူများတွင်တို့ရဲ့ဟိုရန်ကုန်တစ်ဖက်ကလေပျော်ပွဲလေးရှိတာဟင်တလားရှိတာ ပြီးတော့ခဏောင်လိုရှိလားထိတ်ကြီးရှိလားအဲ့ဒီပဲထင်တယ်ကွအဲ့ဒီမှာတက္ကမတယောက်ကဒီဒါနမှုသီလမှုဘက်ကိုသူ့စိတ်တစ်ခါရောက်သူလိုပဲအိမ်တော်မူကိစ္စတွေဒါတွေပဲလုပ်တယ်ဟိုတို့တော့ကခိုင်တာလောကသလိုနေမှာပေါ့ကွဟင်တော့ကကြီးတယ်ဒေါသရှိမှာပဲတော့ကဒေါသရှိတဲ့ပုဂ္ဂိုလ်လောဘလည်းရှိနိုင်တယ်မာနလည်းရှိနိုင်တယ်ကွအဲ့တော့သူညာနဲ့အပြိုင်တည်းသူပြီးွားလို့မှာပေါ့ သူများတွေဥပုသောင်းနဲ့သူသွားဘူးသူများတွေသူလည်းလိုက်ဘူးအင်းအခါကြီးရကြီးတွေလည်းလိုက်ဘူးအဲ့လိုနေရာကနေပြီးတော့အသက်40လောက်ကြာတော့တို့ဒုက္ခရတာတွေကိုမောတာပဲဖတ်တယ်လေတင်တယ်ကွဘာသုံးမီတော့ဟိဘယ်လက်ကနေအရှာခိုင်းလောဘကအရှာခိုင်းရင်ညာလက်ကလောဘကအသုံးခိုင်းပါလိမ့်မယ်တကယ်လို့ညာတံဖြစ်ကြလို့ညာဘက်ကအရှာခိုင်းတဲ့ပုဂ္ဂိုလ်ဒီဘယ်ဘက်ကနေလောဘက မသုံးခိုင်းပါဗျတို့လည်းလည်းပြောင်းတဲ့တွေနဲ့ဒီနှစ်ခုနဲ့ပဲပြီးမှာအရှာခိုင်းတာလည်းလောဘဗျာသုံးခိုင်းတာလည်းလောဘပဲဗျဟုတ်ကလားဟိဟိဟိအရှာခိုင်းတာလည်းလောဘပဲဗျာသုံးခိုင်းတာလည်းလောဘပဲဗျအဲ့တော့နားမှာမဟုတ်ဘူးအဲ့တော့40လောက်ဆိုတော့တွေးကြပြီတွေးတဲ့တုန်းကတော့လုံးချင်တာလုံးအဲ့တော့တို့လုံးနေရတာမောတာဖတ်တင်တာပဲဒီလိုလဲသိတာနိုင်နေဟိပြီးတော့သူများတွေ စိတ်အေးလေးကိုကြည့်ပြီးကိုယ်စိတ်ပူလေးနဲ့တိုက်ခိုက်မိတဲ့ခါကျအော်သူခင်ဗျားများဘလောက်စိတ်အေးဟင်ဘုရားနဲ့တရားနဲ့နေသူတွေလေတို့စိတ်တွေဘလောက်ပူတယ်ဆိုတာသိနေတယ်အဲ့တော့ငါလည်းပဲသူတို့လိုပဲခါကြီးရဲ့ကြည်ချာငါကြောင်းလိုက်ဦးမှာပဲတို့တရင်ကျလိုနေမှာပေါ့လေတခါကြီးတို့တခါကြီးတွင်လို့ပဲဆိုလို့ရှိရင်တော့မိုးကင်းတဲ့အချိန်ဖြစ်ရမှာပေါ့ဟဲ့ဟုတ်ကလားအေးအဲ့ဒီဘက်ကတော့ဟိုဝါသူတို့ဟိ တရင်ကျွတ်တို့တရင်ကျွတ်တောင်မဲ့တခါတည်းမုန်းကင်းကြီးလေသူ့တော်ဝါသွားတော့မုန်းရတာများအဲ့တော့တရင်ကျွတ်ဆိုတာတော့ကွအဲ့လိုနေရာမျိုးတော့ဥပုသွားယူဟင်ဥပုသွားတော့အဲ့တော့ဘုရုပဲချိပါတိလာယူယူပြီးတော့သမင်းစားကြရင်းနဲ့သူများတွေပတိစိတ်တို့သူလည်းစိတ်ချင်တာလေပတိစိတ်ချင်တော့အဲ့သူသမင်းဝိုင်းကလူကြီးတွေကိုမေးတယ်တော်တို့တော့အင်းပတိစိတ်တော့ဘယ်ကုံတော်များဆိုရတော့ အဲ့တော့လူရှုပ်လို့တော့သွားမရနေတော့ဥပုပ်တယ်လူရှုပ်ကလည်းပါသေးတယ်ညာအဲ့တော့လွယ်ပါတယ်ဟဲ့ဒီသိကလေးပတိလုံးကိုကန်းပြီးတယ်ဗျပဲကြီးရေစိမ်းအချိန်တန်กว่าအဲ့ဒါဆိုတလုံးချအောင်ပါတယ်တင်ပေးအဲ့တော့ပဲကြီးရေစိမ်းအချိန်တန်กว่าအဲ့ဒါတလုံးချအောင်ပါတယ်တင်ပေးတယ်အဲ့ဒါတော့ယုံကြည်သွားတာပဲဟုတ်ဟုတ်အဲ့ဒီပတိလုံးလေးမှာလဲလျောင်းတော့မှာနော်သူဟုတ်ကလား အေးအဲ့ဒီပတိလုံးလေးမှာလဲလျောင်းတော့မှသူစိတ်အဲ့တော့နေလေကြာရောဘယ်သူမှစကားပြောတော့ကြောင်းအပြင်ဘက်ကဘဲသိမြောက်သွားပြီတနေ့ကုန်နဲ့ကြာအဲ့ဒါသူ့ကုံတော်ဗျာဓမ္မတရဏကိစ္စမေကောင်းတော့ပေါ်လာပါပဲဗျာဟုတ်ကလားဟိမြင်မြင်နဲ့ကြားကြတဲ့တောင်းဟိဓမ္မတရဏကိစ္စမေဖြစ်ခဲ့ရင်ပဲကြီးရည်စိန်ချိန်တန်ပွားတဲ့ဓမ္မတရဏကိစ္စမေဖြစ်နိုင်တာပဲဟိပဲကြီးရည်စိန်ချိန်တန်ပွားအဲ့ဒီပတိလုံးနဲ့လက်ညှိုးနဲ့ထိတဲ့နေရာမှာ ဒီစိတ်ကလေးကတ်နေတယ်တခါတည်းချက်နေတယ်ဘယ်မရောက်နေတယ်ဆိုရင်သူတွေးတာသေးသလားပြေးတာသေးသလားအော်တွေးလုံးတွေးတာတော့ပြေးလည်းပြေးတာတော့ဗျာဟင်အဲ့ဒါတနေ့ချင်းပွားတာတော့ဗျာတွေ့ကြည့်ရေးသိအချင်းတန်ပွားတော်နေပဲကြည့်ရေးသိအချင်းတန်ပွားဟင်အဲ့ဒါပဲပွားတာလေဗျာတနေ့ကိုဟင်စိတ်ကလေးကိုသိချလက်ချအဲ့ဒီနေရာမှာချက်နေအောင်ကတ်နေအောင်ညနေ၄နာရီလောက်ကြာတော့ တောင်ဘက်ကလေလေလေးတစ်ဖက်တုတ်လာတယ်တရားကြီးတွေ့ဟင်အဲ့အေးလေလေးတစ်ဖက်တုတ်နဲ့တခါလဲတော့တနခန်းနံလေးမှုရလာတယ်ဟင်မှုရလာတော့သူအဲ့ဒီသူနာလည်းရောက်ရောဟို6ခန်းနံတစ်ချက်ကြားလိုက်တော့မော့ကြည့်တော့အဖိုးအိုကြီးတယောက်လာတယ်ပစိုးပက်ထောက်ကလေးနဲ့ဟင်ငါသမီးဘာလို့တရုံလို့မေးတယ်တော့ကျုပ်ဒီနေ့ဥပုပ်နေမှုတရဏဂုံပွားနေတာတော့ဟုတ် အေးကောင်းတယ်ကောင်းတယ်သမီးဆိုရွှေကြိုးလေးတကုံပေးသွားတယ်သူတို့အယူသားတော့ဝါပေါ်တကိုင်းဆိုရင်ရုပ်ကသူကနှစ်သက်လုံးလို့ပြီးတယ်လို့ဆိုရမှာပေါ့ဟင်ရုပ်ကသူတွေလည်းဆိုကြပါသူသူသိတာတော့ရုပ်ကသူရပါရင်သိဘူးလေသူကလည်းသူသိကလေးသူတရက်ကလေးသူဥပုသောင်းရတဲ့အတွက်ဟင်လူလူလာလာနဲ့ထက်ထက်တာမှန်နဲ့မလုပ်ဘူးတဲ့လို့ဆိုတော့အာယုံကထက်တာပေါ့ ဟင်အဲ့တော့အဲ့ဓာလေးကိုသိချလိုက်ချလဲလျောင်းလိုက်တာဟုတ်ကလားဟဲ့ကြာရောတဲ့အဲ့တော့ဘေးရပြန်လာရောရှင်းခိကတော့တို့လူဥပုပ်နေကိုအိမ်ကိုမပြန်တော့ဘူးတဏီလို့တညာလို့ဒီတရဏကိုဝါပြီးကြောက်မှာပဲနေကြတော့တယ်ဟုတ်ကလားအိမ်ရောက်ရင်အာယုန်တွေတိုက်ခါရင်တို့တီလာလေးညှိုးမှာသို့လို့ဟုတ်ကဲ့အဲ့တော့ညနေကျတော့၄နာရီ၅နာရီလောက်ကျတော့ပြန်လာတော့ ကျမ်းလာပြီးတော့မလုပ်ရတော့နေတိုင်းစားနေကြတယ်ဆိုရင်ဒီရပါအိကတောင်းလိုက်မယ်မှန်ပါဗျာတောင်းတော့ဥပုသ်တွေဟာအခဲလိုက်လည်းမစားရဘူးဒီလိုပါပေါ့ကြောကာလေးလည်းဒီပြောက်ပြရမယ်အစာရဲ့အထောက်ပံ့မာကြောတာလည်းမဖြစ်ပြရဘူးမာကျောရဲ့သာထောက်ပံ့ကိုစားလိုက်လို့ရှိရင်အထိုင်ခဲစားလိုက်လို့ရှိရင်တို့ကိရိတာတွေထားကြနိုင်တယ်ဟုတ်ကလားဟဲ့လည်းတို့ကိုထညက်ဆိုလဲအကြီးလေးတယ်ဗျဟင်မကြီးကြီးပြရမှာပေါ့လေချော်ကြီးပေါ့ တရားဖြစ်ခဲ့ရင်တံမြာရည်လေးပေါ့အဲ့ဒါလေးကိုတို့အနာဖီထဲ့တဲ့ဥပမာနဲ့သုံးရတယ်ဗျာဟင်အဲ့ဒီမကြီးရေးထင်းရဲ့ရေးတို့တံမြာရည်အဲ့ဒီဘက်ကိုမပါရဘူးကိုခံစားနေရတဲ့အစာအိတ်ကတဖြည်းဖြည်းတက်နေတဲ့ဝေဒနာလေးကိုအာရုံပြုသုံးရတယ်ဒါဥပုဒ်တဲ့သုံးနည်းအဲ့ဒီခဲလိုက်မသားဘူးလားတိုင်းနဲ့သူကပြတာဟောကျုပ်တော့ဟောလို့ရွှေကျိုးလေးရတယ်ဟင်ညဘယ်လိုလုပ်ရတော့ကျုပ်ကဟောလို့ဟောလို့ပွားနေတာ အဲ့လိုမွားနေတော့ဟောသူများနေကြတော့နေလေးတုတ်တုတ်တုတ်လာပြီးအဲ့ဒီနမ်းမနမ်းလေးရတယ်အဲ့ဒီချိန်မှာလူကြီးတယောက်လာပြီးသွားတာပဲကြည်တော်ရွှေလေးရတယ်ကောက်ကြည်လိုက်တော့တကြတာအပြည့်အဲ့ရှူကျိုးပါလေအဲ့တော့ခွားကြီးတယောက်ကလူကျင်သွားတယ်သူဒီလိုလုံးလုံးဒီလိုရတယ်လို့နောက်တော့ဦးဦးကြတော့သွားရဲအိနဘဲစင်ညော့ကပဲကြီးရေးစိအချိန်တန်ပွားဘော့ကြီးပေကများလာမှာပါလိမ့်လို့ပြန်တော့လဲလျောင်းရလားဟိအဲချမနေဘူးကမနေဘူး တော်နေပฏิတပါသိကြံပွင့်ကြည့်နေစိန်ချင်းတန်းပွားပฏิတပါပြီးတော့ဘယ်သာများလာမှာပါလို့ရှောက်ကြည့်ရမလားဟိမရပါဘူးဘာဖြစ်လို့တော့ဒီချက်နေကနေအောင်မှမလဲလျောင်းမယ်ဟုတ်ကလားအေးဒါနဲ့အဲ့လိုဟိုမော့ကြီးဒီမော့ကြီးနဲ့ညနေ၄နာရီကျတော့လေလေးတုတ်တုတ်တုတ်တုတ်လာတဲ့တော်လေးနာတော့ပုတ်စော်လေးနာလို့ထပြေးလာတာဟိုလေဟုတ်ကလားဟိဟင်သူဟောပဲနဲ့တော့လဲလျောင်းရလားဟင် ဟင်အိပ်ပျော်နေတယ်လို့ချက်နေကန့်နေအောင်ဖြစ်ကြလားဟုတ်ကလားဟဲ့အိပ်နေတာပဲလေတို့ဖြာနဲ့တထွားကွာလားတတောင်ကွာလားကန့်နေသလားအဲ့လိုကိုဒီဂုံလေးနဲ့တို့ဘယ်ဟာရှုရှုပေါ့ဟိုမှာလဲဘဲကြီးရည်သေးချိန်တန်ဘွားကအဓိကမဟုတ်ပါဘူးပတိလုံးနဲ့လည်းညှို့ထိရင်ထိတဲ့နေရာလေးကိုအတိလေးကတ်နေရမှာပြောတာဟင်ပေါ့ဘုံဘိမှုမှာတဲ့ပုဂ္ဂိုလ်ဒီပေါ့ဘုံဘိမှုပေါ့အတိလေးကတ်နေရမှာဒါပြောတာအဲ့ဒါလိုရေးမှမဟုတ်လားဟင် ဟိုဘုံတော်ဒီလူရင်မဟုတ်ဘူးတရားဒီလူရင်မဟုတ်ဘူးဟေးအဲ့ဒီတရားဒီသာလူရင်တရားကလူရင်မဟုတ်ပါဘူးဟုတ်ကလားအဲ့လိုကိုလဲလျောင်းရမယ်တဲ့ဗျဟေးဟေးပုံအောင်ရလဲလျောင်းရမိကိုရဟေးမိကိုကကိုယ်ရဲ့အာကောင်းသူရှိရင်သူ့အားကိုကိုကမိကိုရမယ်ဟုတ်ကလားဗျအဲ့လောက်ကိုမိကိုရမယ်တဲ့ဗျတရဏဂုံပေါ်လေဩဖရာတိဟင် သူစပြီးတော့ကြည့်တယ်တော့ရတယ်တို့ဖို့ကျင့်တာသူ့ဖို့မပါဘူးဟင်သူ့စေတနာတို့ပေါ်ထားတာမိဘတယောက်ဒီဟိုစီးပွားကြတဲ့အချိန်မှာသားသိမ့်နဲ့ရှားသလိုသမီးသိမ့်နဲ့ရှားသလိုသူလည်းပဲတို့ဖို့ရှားတာသူ့အတွက်ဆိုရင်ဒီပင်ကရာဘုရားရှင်လက်ထက်မှာဘုရားရှင်ဟောတဲ့တက္ကထာကိုတို့တက္ကထာဆိုတော့30နှလုံးရှိတဲ့တက္ကရာကြီးတွေ့တယ် ဟင်အဲ့ဒါကိုတပုတ်လို့ခေါ်တယ်တပိုက်လေးကျင်လုံးနဲ့ဒုက္ခတာသိရတယ်ဟုတ်ကလားအဲ့ဒီ32နှလုံးရှိတဲ့တက္ကတာကို24လုံးမပြည့်ခင်တို့ပါတော့ပฏิတံမိတာပတ္တယဟနာဖြစ်မဲ့ပုဂ္ဂိုလ်အဲ့ဒီသူမိတာယသိဟာသူခံရပြီးသားကွယ်ကိရိတာသူ့မှာမြုပ်နေပြီတမထအားကောင်းနေပြီဟင်ဒီဝိသကနာလေးတစ်ခုပဲကြံတော့တယ်ထင်တယ်ဟဲ့ဟင်အဲ့တော့သူ့အတွက် နိဗ္ဗာန်ကိုလွယ်လွယ်လေးရမှာဗျာတို့တော့ငါတော့ရမယ်ငါနဲ့ပတ်သက်တဲ့ဝိနည်းတွေကြံသေးတယ်ဆိုရင်အဲ့ဒီမှာသူရမသူ့ကိုလွတ်လိုက်ပြတော့ဒီဖရာသူ့ကိုပန်းတာဒီလိုဆိုဖရာဖြစ်အောင်ကြိုးစားတာဒီသူ့ကိုလားတို့ကိုလားဟုတ်ကလားသူဟောတဲ့တရားတွေကဟော သူ့ကိုလားတို့ကိုလားအဲထားခဲ့တဲ့တန်ဃာတော်ဒီသူ့ကိုလားတို့ကိုလားအေးဖရာလက်ထက်ကိုမမိတဲ့အတွက်ဒီတန်ဃာဆင်းဆင်းကိုထားခဲ့တယ်အဲ့ဒီတန်ဃာဆင်းဆင်းပြီး သူ့ကိုယ်နဲ့သူ့စိတ်လိုဖြစ်အောင်လို့ဝင်ပြီးတော့ဆိုတော့ဒီတိခါဘုတ်ဒီပြီးခဲ့တာလားအဲ့ဒီတိခါဘုတ်တိုင်းတို့လိုက်ကျင်လို့ရှိရင်အဲ့ဒါဖရာကိုဖရာနှုတ်ဖရာစိတ်ဖြစ်လိမ့်မယ်ဆိုတော့ထားခဲ့တာဗျအဲအဲ့ဒီကျင့်လေးပေးထားခဲ့ပြီဝင်ပြီးဆိုတာပါဠိလိုပြောတာဗျာဗမာတို့လည်းတို့တရားဓမ္မတွေရဲ့သီလပါပဲဗျာဟင်တို့တရားဓမ္မတွေကြတော့သီလယူတယ်လို့ခေါ်တယ်တို့ကြတော့ဝင်ပြီးတောင်းလျှောက်တယ်လို့ခေါ်တာအတူတူပါပဲဗျာသီလပါပဲဗျာဟုတ်ကလားဟဲ့အဲ့ဒီအကျင့်တွေကိုပေးခဲ့တယ် ဟင်သူနဲ့တူအောင်ပေါ့ကွယ်သူနဲ့တူအောင်ကျင့်နေပေးပြီးတော့မှရော့ငါသင်္ကန်းဟောရော့ငါတပိတ်ပန်ဟင်ငါဝင်ရတယ်ဒီငါဘူသာသွားခွန်ခါဟင်ချင်းညောဟုတ်ကလားအဲ့တော့တို့တညတာဟိုတို့ဒီကနေ့ဟိုဆန္ဒနာရီတို့အာထုံကြလို့ဒီနေ့ပြင်ကမနဲ့ဖြောင်းအတော်မဲဟုတ်ကလားအဲ့တော့လဲတာနဲ့ဩငါတို့အာမထုံနိုင်တဲ့ဝင်နေရတယ်ငါတို့တရားနဲ့အမွေမယူနိုင်တဲ့ဝင်နေရတယ်ကိုသူတို့ကိုဒါနနဲ့အမွေပြီးမယ် ဒီစိတ်နဲ့တန်ဃာတော်များဆုံးခံကြွတယ်ဟင်ငါဆုံးရဖို့မဟုတ်ဘူးသူတိလာမေ၍ဟင်ယူလို့ရယူကြပါသူတော်လာလာပေးတယ်အဲ့ဒါသူတိလာကိုသိနေပြီးမှဆုံးခံဝင်တာဟင်ဟင်သူ့မိ၍အဲ့ဒီရရွာမှာကြည့်နေတဲ့ဟိုမြေကောင်းတဲ့နတ်တရားကအကုန်လုံးပေါ့လေအဲ့ဒါလေးမေတ္တာပွားဟင်ဆုံးလို့တဲ့တရားဓမ္မလေးမေတ္တာပွားအဲ့လိုပွားပြီးတော့ဒီတန်ဃာကချင်းမြောက်နေတယ်ဟုတ်ကလားဗျ အဲ့တော့သာနာပြီးဘုသူ့ကိုတော့တို့ကိုအဲ့တော့တို့အတွက်ကိုအဲ့ဒါမိကိုရာတွေမဟုတ်ဘူးလားဒီတို့ရဲ့အားထားရာတွေမဟုတ်ဘူးလားဒီတို့ရဲ့အားထားရာတွေမဟုတ်ဘူးလားဒီအဲ့တော့ဘုရားရှင်ဒီဖခင်နဲ့တူတယ်တန်ဃာပြီးဟိုသာသမီတွေထဲမှာအကြီးဆုံးတော်အဖို့ကြီးနဲ့တူတယ် အဲကြီးကုန်းကိုကြီးပြီးအဖေနဲ့အတူအလုပ်တွဲလုပ်ရတာတင်တယ်ဟဲ့တာသမီတွေပြီးကျန်တဲ့တာသမီတွေပြီးနောက်လိုက်အိမ်ကနေလုပ်လုပ်ရတာတင်တယ်ဟဲ့အေးအဲ့ဒါတို့ဘူးရှာတာအဲ့ဒါတို့ရဲ့မိကွာမအာကိုတရားဒီအဖေနဲ့ဒီအကိုပဲရှိတယ်ဟုတ်ကလားဟဲ့မိကိုတရားပြီးဒီအဖေအဖေကိုပဲရှိတယ်အဲ့လိုကိုတို့မိကွာပါတယ်ဗျဟင်အဲ့လိုမိကိုတရားဖြစ်တာကိုတရဏလို့ခေါ် အဲ့ဒီဝေဝတရားဖြစ်တဲ့ဖရာဘောတရားဘောတာငါဘောသူ့ဂုံကျေးဇူးတတ္တိလေးဘောမိမိစိတ်ကလေးတွားပြီးတော့ဟိနေတာလေးကိုပုံအောင်လာတယ်ဟဲ့အဲ့ပုံအောင်တဲ့နေရာပဲလို့ပုံအောင်အောင်ရမှာတော့ဆိုအဲ့ဒီဂုံတတ္တိလေးနဲ့မိမိတို့ရဲ့အတိလေးနဲ့ကိုချက်နေကန့်နေအောင်ဒါမှမဟုတ်လဲလေးအောင်ရတင်တယ်ဟဲ့ဟဲ့ဒါမှမဟုတ်လဲလေးအောင်ရလို့ထပ်ဖို့ဟင်အဲအဲ့လိုတို့တွားရမယ်ဟိုတို့ဘေးရန်ကိုပယ်ဖြောက်ပေးမယ် အဲ့ဒီတဏဏဂုံပေါ်ကိုဂုံတတိလေးပေါ်ကိုတို့ရဲ့အပီလေးသွားပြီးတော့မိကိုနေတာကိုမိကိုရာလို့ပြောတာတင်တယ်စိတ်ကလေးသွားပြီးမြဲအောင်ထားတာတင်တယ်လေငါရဲ့အာဟုသီးဒါပဲတင်တယ်ဘုရားသီးငါရဲ့အာဟုတရားသီးငါရဲ့အာဟုတန်ငါသီးငါရဲ့အာဟုဆိုထားတာကိုအဲ့ဒါကိုမိကိုရာလို့ဆိုတယ်ဗျာဟင်အဲ့တော့တို့တရဏဂုံသုံးပါးတပါးပါပွားရမယ် အဲ့တော့တို့ဒီနေရာဘုသူတပြောရမှာပေါ့ဖခင်ကဘယ်လိုတို့ကိုကျေးဇူးပြုတယ်လဲဆိုတာမေးစရာရှိသင်းများဟင်ဟင်ဖခင်ကတို့တို့ကဖခင်ကိုကိုးပြီးအားကိုးပြီးဖခင်ကတို့ကိုအကာအကွယ်ဘယ်လိုပေးတယ်လဲလို့မေးစရာမရှိဘူးလားရှိပါပါဟင်တို့ကဖခင်ကိုအားကိုးတာတော့မှန်ပြီဖခင်ကတို့ကိုဘယ်လိုအကာအကွယ်များပေးတယ်လဲ င့်ရဲ့သူ့ရဲ့ရှိနေတဲ့ဓမ္မတတိကုံနဲ့လည်းပြေးနေပါတယ်ဟင်သူ့ရဲ့ဓမ္မတတိတွေလေဥပမာမဲ့ဟိုရေကန်ကြီးတခါရှိတဲ့သူပါတော့ဟုတ်ကလားအဲအဲ့ရေကန်ကြီးကတောအုပ်ရဲ့လေကိုဝဲထားပါတော့ဟင်လူကြတော့တို့တော်မိတွေသူ့ကိုလိုလျောက်မလောင်ဘူးလားဗျာလောင်လို့ရှိရင်ရေကန်ကြီးထဲမှာရေပြည့်ရှိလို့ရှိရင်အဲ့ဒီရေကန်ယိုးကြီးရေကန်ယိုးရဲ့ခြေရင်းထီအောင်ရှိနေတဲ့ ဆိုပြက်ပင်လေးတွေဟာဒီရေရဲ့အစုတအားကြောင့်မီးကူးနိုင်သလားလောင်နိုင်သလားအေးမလောင်နိုင်ဘူးသူ့ဘုရားရှင်ရဲ့ကျင့်မြဲဖြစ်တဲ့ဓမ္မပတ္တိအားကြောင့်ဒုစိတ်တွေမှာကိလေသာမကနိုင်ဘူးဟင်ဒီလိုလဲကာခွင့်ပေးတယ်ခွင့်ပြီးတော့နှုတ်ကလည်းဘုရားရှင်ရှင်တို့ကဘာပြောလို့မင်းတို့ကွာတဲ့ဘေးရန်ကိုကြောက်ရွံ့မှန်ရင်တဲ့ဟင် မင်းတို့ဘေးရန်ကိုကြောက်ခဲရုံမှန်းရင်းနဲ့ဗျမင်းတို့ဘေးရန်ကိုမချင်ရုံမှန်းရင်းနဲ့ဗျမကောင်းမှုမှန်သမျှကိုသူများကြည့်လည်းမလုံနဲ့ကွာတယ်သူများကြွယ်ရလည်းမလုံနဲ့ကွာဒါလည်းဘေးရန်ကိုနှုတ်နဲ့ကာကွယ်တာထင်တယ်ဟဲ့ဟင်ဟင်မင်းတို့ဘေးရန်ကိုကြောက်တာတကယ်မှန်လို့ရှိရင်တဲ့မင်းတို့ဘေးရန်ကိုကြောက်ပါတယ်ကြောက်ပါတယ်ပြောနေတာတကယ်ကြောက်တာအစ်စ်ဖြစ်ရင်တဲ့ဒီလိုပြောတာထင်ဟင် မင်းတို့ဘေးရန်ကိုဟိုမချစ်ဘူးဆိုတာတကယ်မှန်လေလို့ရှိရင်တဲ့မကောင်းမှုကိုလူရှိတယ်မလုပ်နဲ့ပါတယ်လူကွယ်ရတယ်မလုပ်နဲ့ပါတနှုတ်နဲ့ကာကွယ်ပေးတာလေဟင်နှုတ်နဲ့ကာကွယ်ပေးတာအဲ့တော့သိနေလဲကာကွယ်ပေးတယ်နှုတ်နဲ့လဲကာကွယ်ပေးတယ်သူ့မှာရှိတဲ့ဓမ္မတာအားနဲ့လဲကာကွယ်ပေးနေတယ်အဲ့ဒါကိုယ်တော်ကနေပေးနေတာမဟုတ်ဘူးလားဟုတ်ပါဘူးဟုတ်ပါလားဒီနည်းနဲ့တို့ဘုရားရှင်ကာကွယ်နေတယ်ဟင် အဲ့တော့ဘုရားလေးငါဖို့ခွင့်နဲ့ဟိဘုရားခိုင်းတာလေးငါဖို့ခိုင်းပြီးဒီလိုပြီးပြီးတော့အေးဘုရားရဲ့ဂုဏ်ကျေးဇူးလေးပေါ်ကိုတတိလေးကိုမြဲမြံစွာထားတာအဲ့ဒါကိုတို့ဗုဒ္ဓနုတ္တိကမ္မထာလို့ခေါ်ဟိကိုမနိုင်တဲ့ကိလေသာကိုဖျားကင်ပြီးတော့တို့ကဟိတိုက်တာတင်တယ်ဟိဒီလိုပြောရင်ပူရှင်းလိမ့်မယ်တင်တယ်တို့မနိုင်တဲ့တောကကိုဟိဟိဖျားကင်ပြီးတော့တို့ကတိုက်တော့တာပဲ အဲ့တော့ဘုဒ္ဓဘုဒ္ဓလို့ဩထားတဲ့တောကဘယ်နှရှိလဲခံရပြီလားခံရပါဘူးဟင်တော့အဟုတ်တို့လောဘကဟောမာနကဟောဘယ်ကိလေသာခိုင်းနိုင်ပြီလဲဘုဒ္ဓဘုဒ္ဓလို့တစ်ချက်ပါခေါ်လိုက်တာဟုတ်ကလားဟင်ဒီအဲ့တော့အတွင်းညာကိုနိုင်လို့ရှိရင်အပြင်ညာကောမနိုင်နိုင်ဘူးလားဒီကံကြီးရည်ပြည့်နေမင်းမလောက်ပါဘူးဗျာအပြင်မလားနိုင်ဘူးအတွင်းမီအောင်ရင်အပြင်မီအောင်တာပဲ အရေးကြီးတာအတွင်းညာကိုအရေးကြီးဆုံးထင်တယ်အတွင်းညာကိုနိုင်ရင်အပညာနိုင်ရကြဟင်အဲ့တော့အတွင်းညာမီးအရေးကြီးဆုံးပဲဟင်သူကအဲ့လောက်ဒီဘုရားကိုကိုွားရမယ်အဲ့လောက်ဒီအာကိုမှသူ့ရဲ့အကွယ်ကာကိုတို့ရနိုင်တယ်အဲ့တော့တို့ဘုရားလက်ထက်ကရှိသေးခွဲဒီနေရာတော့ဘုသူတပြစ်ကလေးပေါ့ရာဇကျူကြီးမှာကလေးငယ်လေးတွေ ကာလာသားလေးတွေတို့ခန့်ငယ်ငယ်နေမှာပေါ့ကွယ်ကာလာသားပေါက်ကလေးတွေနေမှာပေါ့ရှေးခေတ်ကတော့တို့လိုမြောက်ပန်းတို့ဖဲတို့ရှိဘူးရဲ့ဂုံညင်းထိုးတန်းကစားကြဂုံညင်းတန်လေးတွေနဲ့လေအဲဂုံညင်းထိုးတန်းကစားကြတာအဲ့ဒီကစားတဲ့နေရာမှာအဲ့ဒီတုန်းကလည်းတို့ဘာသာကြားရှိတယ်ကွယ်ခုမှမဟုတ်ဘူးဟင်ဖရာတဲ့တက်ကလည်းဘာသာကြားတွေရှိတာပဲဟင်အဲ့တော့တို့ဗုဒ္ဓဘာသာဘက်ကဂုံညင်းထိုးလို့ရှိရင်နမောဗုဒ္ဓသာ ထိုးတယ်နိုင်နာကြီးတယ်ပဲဟင်ဟိုမိစ္ဆာဘက်ကပုဂ္ဂိုလ်ကတော့ဘာမှမဟိုအာယုံမပြုရတော့ဒီတိုင်းထိုးလာနေမှာပေါ့လေအဲတို့ဗုဒ္ဓဘာသာဘက်ကတာမာယူရှိတဲ့ပုဂ္ဂိုလ်ဘက်ကထိုးလို့ချင်းနမောဗုဒ္ဓတာဆိုထိုးတယ်နိုင်သိအဲ့တော့တစ်ဖက်ကကရိယာသဘောကျသွားတယ်ဟင်အတာဂုံကြီးနိုင်သေးပဲဟင်ဟာဂုံကြီးဒီကောင်အဲ့ဒါနဲ့နမောဗုဒ္ဓတာနဲ့ထိုးတာနိုင်တယ်ပေါ့ ငါလည်းအဲ့လိုပဲထိုးမှပါထိုးရအောင်ဆိုသူကအဲ့ဒါနမောဗုဒ္ဓတာကြက်တော့တာပဲဖရာယုံကြည်လို့တော့ဟုတ်သေးဘူးထင်တယ်အဲ့ဖရာယုံကြည်လို့ဟုတ်သေးဘူးဟင်အဲ့နိုင်ကြလို့တို့တော့ဒါပဲအဲ့တော့သူကနမောဗုဒ္ဓတာသူလူများထိုးလို့ထိုးတာပဲအဲ့သူလည်းနိုင်တာပဲနမောဗုဒ္ဓတာပဲအဲ့ခုကြီးတစ်ခါထိုးလိုက်နမောဗုဒ္ဓတာနိုင်ကြလို့ဗျသေနာတော့ပါဘူးဗျသူမိပါတယ်ကလည်းဟိုဒီဘာသာကိုယ်ွယ်တာမဟုတ်ဘူးဗျ အဲ့တော့သူမိဘကသူရလေးပေးထားတဲ့သူကလေးရတယ်ဒီလိုပဲနေမှာပေါ့လေပြုံးရသို့တော့ယုံကြည်ဖြစ်စီမယုံကြည်ဖြစ်စီဘုရားမှာတို့လို့မျက်နှာမလိုက်ဘူးငါဘာသာတစ်မျိုးသူ့ဘာသာတစ်မျိုးရှိဘူးဘုရားမှာကျွတ်ထိုက်တဲ့ပုဂ္ဂိုလ်ကျွတ်ပြတာပဲဟုတ်ကလားဘုရားလက်ထက်ကသူ့ဘာတော့ဟိုရသိညီအောင်ရှင်တောင်တို့ဆိုသူနဲ့ညံပဲမဟုတ်လားတတိုင်းတွင်ရဲ့ဟင်ကိငါသိတာတို့လေအဲ့ဒါချိုးရမယ်လေကျတော့အောက်ကြခံသွားချွတ်တာမဟုတ်ဘူးလားဟင်ဘာသာရှိဘူး ဘုရားမှာဟင်ဘုရားမှာဘာသာမဲ့ပဲသူ့လူမျိုးလည်းမရှိဘူးလူမျိုးမဲ့ပဲသူ့တိုင်းပြည်လည်းမရှိဘူးတိုင်းပြည်မဲ့ပဲဘုရားတိုင်းပြည်မဲ့ဘာသာမဲ့လူမျိုးမဲ့ဟုတ်ကလားငါဘာသာမှငါဘာသာငါလူမျိုးမှငါလူမျိုးငါတိုင်းပြည်မှငါတိုင်းပြည်ဘုရားရှင်မှာကွက်မထားဘူးလူမှလူကွက်မထားဘူးလူလည်းဟောအတူတူပဲတိခါလည်းအတူတူပဲနတ်လည်းအတူတူပဲအကုန်လုံးတော့သူ့သားတော်ကဲသူဓာတ်ထူထားတယ်အဲ့တော့သူ့ကြလည်းကြိုးပေးတာပဲကွ တရက်တော့အဲ့ဒီကလေးကသူ့အဖေနဲ့ဟိုတော့ထင်းလိုက်ပြီးတော့ခေါ်ရတယ်ထင်းလဲကြီးနဲ့သွားကြရောပြန်လာတော့သူ့ထင်းလဲကြီးကိုသူ့ပင်းချိုင်းနဲ့ခြေကန်နဲ့ကြားမှာပင်းချိုင်းဘက်ကိုနီးနီးမှာသွားချွတ်ကြတယ်တဲ့ချွတ်ပြီးတော့အဲ့ဒီရေကန်ကြီးမှသူ့ရေချိုးကြရေတောက်ကြတောက်ပြီးအဲ့လဲချွတ်တဲ့နေရာမှာသူထမင်းသားနေကြတယ်အဲ့နွားတရှင်းကိုတော့ အဲ့ဒီရေကန်ကြီးနားမှာတခြားနွားတွေနဲ့အဲ့ဒီတစ်ချက်မှာလွတ်ထားတယ်အဲ့တော့သူတို့ဓမင်းစားနေတော့ကုန်းဓမင်းစားနေတော့အဲ့ဒီနွားတစ်ချင်းကသူ့မျိုးတဲ့ကိုပါသွားလောပြရာတချို့မျိုးတဲ့တခြားနွားတွေနဲ့လိုက်သွားရောဟုတ်ကလားဟိလိုက်သွားရောအဲ့တော့သူတို့ဓမင်းနဲ့သားပြီးရောသူ့နေဝင်ကာသနေမှာပေါ့အဲ့ဒီနေမဝင်ခင်လေးအဲ့ဒီမှာဟိုသားဟိုဒီထင်းထဲမှာထားပစ်ခဲ့ထားပစ်ခဲ့ပြီးဟိုဖေးကဟိုနွားလိုက်ပြီးတော့ ကျိုးရတာပေါ့နွားလည်းယူရောအဲနွားဆွဲပြန်လာတော့သူမှမျိုးလည်းမတွက်ခင်ဟိုကအချိန်ကြတော့မျိုးတကားကပေးလိုက်ပြီဒီတိုင်းတွင်တို့ခေကြတော့ဟိုပါလား6နာရီလားဟင်း6နာရီလို့နေဝင်နေဝင်တော့ကပေးတယ်လို့ပဲဟောပေးလိုက်ပြီအဲ့တော့သားကအဖေဖြစ်သူလာဖို့မရှိတော့ဘူးအဲ့တော့သားဖြစ်သူကလာနိုးလာနိုးပေါ့လေတော့မိုးရာချုပ်တယ်မလားတော့အဲ့တော့လက်အောက်မှာပဲအိတ်နေရ အဲ့ဒီချိန်မှာသင်္ကြန်နာနီးတော်တို့ဘလူတွေကရှင်းကိကတော့သားကောင်းနေလာလားပေါ်သားတာဟုတ်ကဲ့ညှုတ်ထားတဲ့အလောင်းကောင်းတွေကိုဟင်အဲ့တော့လာပါအဲ့တော့ဘလူနဲ့နှစ်ကောင်ကလည်းတကောင်ကတို့ဒီဘုရားဘာသာတွေကနေပြီးအာယုမလို့ဘလူသွားဖြစ်တာဟဲ့ဟုတ်ကလားဟောတကောင်ကတော့မိစ္ဆာယူဝါဒကနေပြီးဖြစ်တဲ့ဘလူတဲ့ဟဲ့အဲ့သူတို့နှစ်ကောင်လာကြရောလာတော့တန်မိစ္ဆာဘလူကနေပြီးတော့သူ့ငါသားမကွာ တွေ့ပြီကလေးငယ်လေးကိုအိတ်နေတာစားမယ်အဲဟိုကမစားနဲ့တွေ့မှာဘုရားတရဏကိုမြဲနေတယ်ဟိုကပြောတယ်အိုးဘုရားတရဏကိုမြဲတာမမြဲတာဘယ်သိမလဲငါတော့တက်ကောင်ကိုစားမှာပဲအဲတော့ကန်အဲတော့ကန်လိုက်တော့တခါလေကျင်စက်နဲ့တွေ့သလိုခံရတယ်ဝတ်ထဩတာနမောဘုဒ္ဓတာဟင်ဒီကိုကိုညင်းထိုးတော့ကတို့နှုတ်ကြိုးနေတာလေလေမှန်ပါဗျာ တဏှာလာနေတယ်နှုတ်ကြိုးနေတော့ဘာရညာရမုထဩတာနမောဗုဒ္ဓတာနှစ်ကနေ့ဟိုမှာကျင်စက်နဲ့တို့တော့ခံရတယ်ပြီးတော့လွတ်ထွက်သွားတခါပြန်ပြီးတော့စားမယ်လို့ပြန်နမောဗုဒ္ဓတာထောက်ပြီးတော့အဲ့တော့မင်းမလုံးနဲ့ဆိုတာကိုလုံးတဲ့အတွက်တို့ဟာပြည့်ရှိလာပြီဆိုတော့တာမပုဂ္ဂိုလ်ကအဲ့တော့တန်ခတ်သောအနေနဲ့ သမ္မာပုဂ္ဂိုလ်ကဒီကလေးကိုတခြားသောပြရနေရသာပြီးအကုန်လုံးဟိုဒီတညအတွက်ကိုမလာနိုင်အောင်ဆိုတော့သမ္မာယူရှိတဲ့ဘလူကတောင်းပေးရတယ်ဗျာဟင်မိတ္တာအယူရှိတဲ့ဘလူကဒီကလေးကိုစားဖို့တောက်ဖို့ဆိုပြီးတော့တို့ဘိမသာရမင်းရဲ့နန်းတော်တွေကပွဲတော်အုပ်ကိုသွားပြီးခိုးပေးရတယ်ဟင်အဲပွဲတော်ကိုသွားခိုးပေးရော ခိုးပေးပြီးတော့ကိုသူတို့အဲ့ဒီဘလူးနှစ်ယောက်ကတဲအောက်မှာမိဘနှစ်ပါးလာတဲ့ဘုံဖန်သိမ်းပြီးတော့အိတ်ကလေးကိုနှိုးကျွေးရတယ်နှိုးကျွေးပြီးတော့ဗိမသာရမင်းကြီးတဲ့သောတာပန်မို့လားကွအဲ့တော့ဗိမသာရမင်းကြီးသိအောင်ကြံတဲ့လူတွေတော့မသိနဲ့ပေါ့လေသူတို့ရဲ့ဟိုဘလူးလေးရဲ့အဲရှိနေတဲ့ကာမသိတိတကူနဲ့တာရေးပြီးတော့အဲ့ဒီတဲ့ကိုထားခဲ့တယ်ဟင်ပွဲတော်ကိုထားပြီးတော့အဲလက်ပေါ်မှာပွဲတော်ကိုတင်း တင်ပြီးတော့ကလေးကိုတခါပြန်ပြီးတော့သိသိပြီးတော့အဲ့ဒီတာမာယူရှိတဲ့ဟိုဘလူရောမိသားယူရှိတဲ့ဘလူရောမနဲ့မလင်းမချင်းအဲ့ဒီမှာပေါန့်ပေးရတယ်ဟုတ်ကလားဗျာမှန်ပါဗျာအဲ့တော့ဗိမသာရမင်းကြီးကပွဲတော်ဥပြောင်းရောလိုက်ရှာတော့မင်းကြီးလေအဲ့ဒီလေကတွေ့ရောတွေ့တော့အဲ့ဒီကလေးကိုလည်းဖမ်းသွားပွဲတော်အုပ်ကိုလည်းယူသွားတယ် ယူသွားပင်နာတော်ရှိရောက်ရောအဲ့တော့ဘိမသာရမင်းကြီးဖွင့်ကြည့်တော့အဲ့ဒီစာကိုတွေ့ရောဘိမသာရမင်းကြီးပြီးသွားတာဗောလေဟောဒါဘလူတွေကလည်းဒီလိုဒီလိုလောက်ရတာကိုတီကုံတော်ကြောင့်အဲ့တော့ဘိမသာရမင်းကြီးကအဲ့ဒီကလေးရောသူ့ဖခင်ရောသူ့ဘုရားရှင်တွေကိုခေါ်သွားတယ်ခေါ်သွားပြီအရှင်ဘုရားဒီလိုနမောဗုဒ္ဓတာရွတ်ယုံလေးနဲ့ဒီအပညာကကာကွယ်နိုင်ပါသလားလို့မေးဟင် နမောဗုဒ္ဓသာရွတ်နေရင်အတွင်းရံကပျောက်သွားပြီတင်လေတောကဟောရှိပြီလားအဲ့တော့အတွင်းရံကပျောက်နေတော့ဟောပြင်ရံလည်းသူ့ပျောက်သွားတာပေါ့ကွမှန်ပါဗျာအဲ့တော့ဒီနမောဗုဒ္ဓသာဒီလိုရွတ်ယုံလေးနဲ့သူဟာဘေးရံကနေပြီးတော့လွတ်နိုင်ပါသလားလို့မေးတယ်အေးဟုတ်တကွယ်အဲ့ဒီဘုရားကုံမမဟုတ်ဘုရားကုံကိုအာယုံပြုလိုက်တရားကုံကိုအာယုံပြုလိုက်သံဃာကုံကိုအာယုံပြုတဲ့ဟင် ဘယ်ကုံအာယုံပြုတ်လိုက်ပြုတ်လိုက်သူတို့ဒီအေအိတတတိရှိတာဟာထင်တယ်ရှိအဲ့တော့ရည်သေးကိုမီးမလောက်နိုင်သလိုပန်းချောင်းကိုမီးမကုနိုင်သလိုဒါလည်းဘေးရန်ကိုကာကွယ်သိနိုင်တယ်တဲ့ဟုတ်ကလားဟိပြီးတော့မေတ္တာဘဝဘာဝနာကိုပွားများတဲ့ဟုတ်ကလားဟိမေတ္တာဘာဝနာကိုပွားများနေတဲ့ပုဂ္ဂိုလ်လေစံကြောင်းလေးကိုမီးရကြရင်ငြိမ့်မလို့ပဲတဲ့ဟင်ရှိသမျှဘေးရန်တွေအကုန်လုံးအတွင်းရောပြင်ရော ကာကွယ်သိနိုင်တယ်တဲ့ဒါတို့နံပါတ်၄တင်လေဘုရားရဲ့တရားရဲ့တန်ခါရဲ့မြစ်ခါရဲ့လားပြီးတော့ကာယကတာတတိဆိုတဲ့ကိုယ်ခန္ဓာကိုယ်ကိုသပင်းတပုံမွင်းညင်တပုံသုံးတဲ့ကုဋ္ဌာသတင်လေအဲ့ဒါလေးတပုံစီတပုံစီပုံလို့ရှိရင်လည်းပဲတို့ပါတော့ဟိုသက္ကရိယာတွေကာတသိဆိုပါတော့ဘိန်းတခြားဟိဟို body အင်းကြီးတခြားတင်လေပြီးတော့ဟိုတို့အထဲမှာရှိတဲ့ body တခြားလားဟိသက်တခြား တက်မှလည်းပင်နေရတခြားထားလိုက်တရားဘယ်သူတက်မောက်နိုင်လို့ဟဲ့ကိုယ်ခန္ဓာကိုဖြတ်ပြီးပြီးတော့အဲ့လိုတပုံးစီပုံထားတဲ့ပုဂ္ဂိုလ်တပုံးစီတပုံးစီပုံထားတဲ့ပုဂ္ဂိုလ်လည်းပဲတဲ့အတွင်းကကိလေသာဟောထားနိုင်သေးလားအပြင်ကဘယ်သူဖြတ်နိုင်နေလို့အဲ့ဒါလည်းဘေးရန်ကိုကာကွယ်သိနိုင်တယ်တဲ့နံပါတ်5ထင်တယ်ပြီးတော့ကိုယ့်ကိုယ်ကိုအတုပရှုနေတဲ့ပုဂ္ဂိုလ်လည်းပဲကိုယ့်ကိုယ်ကိုຢာကထားနိုင်သေးလားဟဲ့ ဇာရမဏမျိုးရဏတိတာဟောလာနိုင်လေလားအဲမလာနိုင်ရင်အပြင်ကောလာမလားဟဲ့အဲလောင်သာမရှိမီးမကူဘူးလောင်သာရှိမှမီးကူတာအဲ့တော့အတုပကိုရှုနေတဲ့ပုဂ္ဂိုလ်လည်းပဲအတွင်းညာရောပြင်ညာရောအောင်သိနိုင်တယ်ပုဂ္ဂလာဟိအဲ့တော့ဒီအတွင်းဘေးရန်အပြင်ဘေးရန်ကိုနိုင်သေးနိုင်တာအဲဖရာကုံအာယုံပြုရင်လေအဲ့ဒါဘေးရန်ကိုကာကွယ်သိနိုင်ပါတယ်တဲ့တရားရတယ်ဗျဟုတ်ကလားဗျသာသာဗျ ပြီးတော့မေတ္တာကမ္မထာနဲ့ဗျဟင်ပြီးတော့ကာယကရာတတိရဲ့ဗျပြီးတော့တို့ပါတော့အတုပါရဲ့ဗျဟင်ကာယကရာတတိဆိုကုဋ္ဌာတလေအဲ့ဒီ6ချက်ဟာဘေးရန်ကိုဖြောက်သိနိုင်တယ်လို့ဘုရားဟောဟုတ်ကလားအဲ့တော့လူရင်းကတော့ဘုရားကိုအားပူးတယ်ဆိုဘုရားကဘယ်လိုအကာအကွယ်ပေးတယ်လဲဒါလေးသိသိချင်တာပါဟင်အဲ့ဒါတို့စိတ်ကလေးဘုရားတွေကိုသွားပြီးတော့ပုံအောင်တယ် ကန့်နေအောင်ထားတယ်ဟုတ်ပလားဟိသူ့ကိုအားကိုးရာဖြစ်တဲ့အာယုပြုမယ်ဆိုရင်ဘုရားကတို့ကိုပေးရအောင်ကာကွယ်ပေးနိုင်တဲ့အတွက်သူ့ကိုတရဏကမနာဗုဒ္ဓနဲ့ဆိုတော့ဗုဒ္ဓတရဏကမနာလားဟိအဲ့ဒါကိုတို့တရားဓမ္မတွေကဗုဒ္ဓတရဏဂုံလို့သုံးလိုက်တာမဟုတ်ဘူးလားမှန်ပါဗျာအေးအဲ့ဒီတရဏဂုံစောင့်တည်နေတဲ့ပုဂ္ဂိုလ်ဒီအတွေ့အညာအပညာ အေးနေတဲ့အတွက်တို့ရဲ့ပူချင်းသီလာလေးတွေမစင်ကြယ်ဘူးလားပူချင်းသီလာစင်ကြယ်တဲ့ပုဂ္ဂိုလ်ကြီးအခုလဲကောင်းတောင်လဲကောင်းမယ်ကဲနာကြအောင်သို့ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌ဟောကြားတော်မူသောတရားဓမ္မတိတ်ွေများကို ဓမ္မဒါနပူဇော်လိုပါကကမ္မလူမျိုးနယ်နတ်တလူသာသနာပြုအသင်းကြီးမှတာဝန်ယူဆောင်ရွက်ပေးပါသည် သူတော်စင်အပေါင်းတို့မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌3ရက်6လ68ခုနှစ်နေ့ပိုင်းတွင် ဟောကြားတော်မူသောတရားတော်ဧကာယနောအယံဘိကဝေမေခောပါဒါနဝိတုဒ္ဓိယ တောကပတိဒေဝနာသမာတိကမာယဒုက္ခဒေါမနသာနာအထင်ကမာယညာနာတာအထိကမာယနိဗ္ဗာနတာပိစိကရိယာယဓာတုမဟာသတိပဋ္ဌာနာသုံးမှာဟောထားတာလေဘေခဝေကိရိတာကိုချိုးဖဲ့ဖြစ်စီပြည့်လေရှိတာကိုတော့သူတော်ကောင်းပေါင်းတို့တာတာနာ ဖရာဖြစ်လို့သောဘောဓိလောင်းလျာတိစီကဗုဒ္ဓဖြစ်လို့သောဘောဓိလောင်းလျာသက္ကသာဝကဖြစ်လို့သောဘောဓိလောင်းလျာမဟာသာဝကဖြစ်လို့သောဘောဓိလောင်းလျာသကတိသာဝကဖြစ်လို့သောဘောဓိလောင်းလျာတို့အားဝိတုဒ္ဓိယာကိလေသာအငြိကြီးမှာကင်းဝေးစင်ကြရလို့ငါအရာမဲ့ခေါ်ဤတတိဖြင့်ရှုမှရသောလမ်းသည် ဧကာယနောတခုတည်းသောလားတကြောင်းတည်းသောလားဟုတ်ကဲ့အဲ့တော့ဖျားဖြစ်ကြရင်ဟောဒီပတိနဲ့မမအမှားတယ်မှန်ပါပါဒါလည်းဖျားဖြစ်တင်နာမယ်ဖျားဖြစ်ရတော့တချို့ထူးမရှိဘူးလို့ဆိုလို့တယ်ဟုတ်ကဲ့ပြည့်စိတ်သာဗုဒ္ဓဖြစ်ကြရင်ဟောဒါပဲလေဗျတခြားဟုတ်ဟင်ဟင်ဟိုတို့လက်ဝဲတော်ရန်လက်ဝဲလက်ရာတော်ရန်ဖြစ်ကြရင်ဟောဗျ အဲဒါပဲလေကတခြားရလို့ရှိဘူးလေဟင်ဟင်လဝဲတော်ရအောင်သွားတို့ဟိုတကူကြီးတဲ့ပုဂ္ဂိုလ်တွေကဘုရားရှင်ရဲ့လဝဲတော်ဘက်ကသင်လုံးကြရတာလေတကူရမှာအေးရဲရတဲ့ပုဂ္ဂိုလ်တွေကိုဆိုလိုတယ်တရားပြန်ဆိုတာပညာကြီးတဲ့ပုဂ္ဂိုလ်တွေကဘုရားရှင်ရဲ့ညာဘက်ကသင်လုံးကြတောင်းလဲရတော်ရအောင်လို့ဆိုတယ်အဲတော့လဝဲတော်ရအောင်ဆိုတာတကူပေါ့တရားတော်ရအောင်ဆိုတာပညာပေါ့ပြီးတော့မဟာဘဝကဖြစ်ခြင်းဟော ဒီတတိပဲမဟုတ်ဘူးလားဒီတတိကလို့တခြားလားမရှိဘူးမရှိပါဘူးဟင်မဟာတော်ကဆိုတော့တနည်းအားတဌာနာလေးမှာတို့ဟိုဂုံတူးပွဲတူးရတာလေဟင်တို့ပညာရာမှာဆိုရင်ဖျားပြီးရင်အများဆုံးရှင်မသာရိပုတ္တတယ်အမျိုးသမီးဘက်ကဖျားပြီးရင်အများဆုံးခေမာရီတွေထင်တယ်ဂါထာတပုတ်ထဲနဲ့ရဟနာမှာဖြစ်တာလေတို့ဘိမသာရမင်းကြီးရဲ့မိဖုရား တကူရာမှာအများဆုံးဆိုလို့ရှိရင် အမျိုးသားဘက်ကအရှင်မမောက်ခရန်တင်နဲ့အမျိုးသမီးဘက်ကဆိုရင်အိုပလွန်ထေရီလားဒါဖရာတိုင်းဖရာတိုင်းမှာလဝဲရလဲရရအမျိုးသမီးဘက်အမျိုးသားပဲရှိတယ်ဟုတ်ဗျာပြီးတော့တို့ဟိုဒူရီညာမှာကြတော့အမျိုးသမီးတွေဘက်ကတိတာခေါ်ရမီမျိုးသားဘက်ကဂျမကတပါခေါ်ရမှာဟုတ်လားဟင်ဟောဝီနီယာယာကြတော့ အမျိုးသားဘက်ကသူဥပါလိထင်တယ်ဟိဟင်ဒီအမျိုးသမီးဘက်ကသူတရားဓမ္မတွေကြားနေကြဖြစ်တဲ့အယူမပဒါစာတွေတောင်ဖရာရှင်ကသူ့ကိုသမီးလို့မခေါ်နှမလို့ခေါ်တယ်သူကဣတိရက်ဘွယ်သူရှင်ငိုးဗျဟင်ကျိုးပုဂ္ဂိုလ်မှမဟုတ်ပဲဒါမှမဟုတ်အဲ့အယူမနဲ့တွေ့တဲ့ကရာနှမလာခဲ့လို့ခေါ်တယ်သမီးလို့ခေါ်ဘူးဟင်သူဒီမှာတော့ဘကရှင်ငိုးဗျဟင် အဲ့တော့ဒီမဟာတာဝကဖြစ်ခြင်းလေတို့ဒီတတိနဲ့ဒီလိုပဲမှတ်ရမှာတယ်ကြာတခြားရှိဘူးလေကြာဟင်တို့ရိုးရိုးပဂရိတာဝကဆိုနဲ့ဝิญဉ္ဇဉ်ရောဒီတတိပဲအဲဒီတတိကလွယ်လို့တခြားလားမရှိဘူးဧကာယနောတခုဒီတော်လားတချောင်းဒီတော်လားလမ်းကွဲမရှိတော့ဘူးတဲ့ဟုတ်ကလားမှန်ပါဗျာတို့မဟုတ်ပြောရင်တော့ကိန်းသေးလားမတော်တဲ့ ဒီတတိနဲ့သွားတယ်လားဟင်ဟင်ကင်းလီလားမတော်တဲ့ဒါဝိဧကယနောလို့ဘုရားကဆိုပါဗျာဟင်ဟင်ကင်းလီလားမတော်တဲ့တို့မဟုတ်လမ်းကွဲမရှိဘူးတဲ့ဒီတိုင်းလာရဲရဲတင်းတင်းလာသွားတယ်ယုံယုံကြည်ကြည်သာသွားတယ်မရောက်မရှိဘူးအဲ့ဒါကိုဧကယနောလို့ဆိုပါဗျာဟင် အဲ့ဒီဒီပတိဥဆောင်တဲ့မဲခင်၈ပါးကိုပဲဆိုပါတယ်တဲ့ဟုတ်ခလားအဲ့ဒီမဲခင်၈ပါးဟာတို့ကျင့်စဉ်တယ်ပြောတော့မိသိမပရိပဒါဒါတို့မနေ့ကရှင်းနေတာဒါတင်နဲ့မိသိမပရိပဒါဆိုတာအလေကနေသွားတဲ့ခြင်းအဲ့တော့အလေရှိတယ်ဆိုလို့ရှိရင်အစွန်းတစ်ပါးရှိလို့ပေါ့ဟုတ်ခလားနဘေးကလမ်းလို့ပြောဘူးဗျအလေလမ်းလို့ပြောထားတာအလေဆိုရင်ဟိုဘက်ဒီဘက်ရှိတယ် အဲ့တော့ဟိုဘက်ဒီဘက်လမ်းနေဘယ်လမ်းလဲလို့ဆိုတော့တို့မနေ့ကလည်းဖြေခဲ့ပြီးပြီဟုတ်ကလားဟင်လက်ဝဲဆုံးဖြစ်တဲ့တို့ရွာထဲမှာတုံနေတဲ့ကျင့်လက်ရဆုံးဖြစ်တဲ့ကျင့်နာကျင့်၍မသိတဲ့ကျင့်လေအဲ့လိုခွဲမယ်ဟင်အဲ့တော့ဒီလက်ဝဲဆုံးနေတဲ့ပုဂ္ဂိုလ်ဘာဖြစ်မလို့ကာမဒုက္ခလိကနုရောဟောတဲ့သူဟုတ်ကလားကာမလူကျင်တာထင်တယ်ဒုက္ခချမ်းသာတယ်ထင်တယ် အနုယောကအစဉ်လိုက်တာထင်တယ်အဲ့တော့ကိုကြိုက်တာကိုအကောင်းတင်ပြီးတကောက်ကောက်လိုက်နေတဲ့ပုံကိုယ်ရဲ့အကျင့်ကိုပြောတာတဲ့ဟုတ်ကလားမှန်ပါမှန်ပါဟင်ကာမဒုက္ခနိကနုယောကောတာတို့လူတိုင်းပြောနေကြတာပဲကာမဒုက္ခနိကနုယောကဆိုတာဘာခေါ်တာတော့လို့မေးရင်ကိုကြိုက်တာလေးအကောင်းတင်ပြီးတကောက်ကောက်လိုက်ခံစားနေတာကိုပြောတာတာတို့ရွာတဲ့ကျင့်တယ်လေမှန်ပါတာဒီပြန်မှာကျင့်တယ်လေရွာထဲမှာတဲ့ အဲ့ဒီအကျင့်ကတော့သိလို့ကိုလိုသမားတို့ရဲ့ကျင့်တယ်မှန်ပါဟင်ကိုကိုခံစားလို့တဲ့အာယုံပေါ်ကိုတဲ့တဲ့စိတ်ကိုချမထားပဲနဲ့စိတ်တခြားဟင်ခံစားတဲ့ကိုကတခြားထားပြီးခံစားတာဟိုအဲ့ဒါလဝဲကျင့်ပေါ့ဟင်လက်ရကျင့်ကြတော့စိတ်ချုပ်ကိုချုပ်သမားတို့ရဲ့ကျင့်သူကြတော့အတ္တကိလမထတယ်ကျင့်တော့ကျင့်နဲ့မသိရင်ကိုယ်ပင်မယုံရှိမှာပေါ့ဟုတ်ကလား မှန်ပါဗျာအဲ့ဒါကိုလဲရခြင်းလို့တို့ဒါတို့မနေ့ကခေါ်ခဲ့ကြတာဒီနေ့ရောက်ပြီနော်ဟုတ်ကလားဒီနေ့အထိရောက်ခဲ့ပြီဟင်လဲဝဲခြင်းလဲရခြင်းအဲ့တော့လဲဝဲခြင်းဘက်ကကြည့်ရင်လည်းပဲတို့မနေ့ကလဲလဲဝဲရဲ့အင်္ဂါတွေပြောပြီးပြီထင်တယ်ဟင်ဟင်တို့ကျင်နေတဲ့ကာမဂုဏ်လိုက်စားမှုတွေအရေးကြိုက်သူအရေးဖဲကြိုက်သူဖဲအကုန်လုံးပေါ့ဗျာတို့ရွာထဲမှာကြိုက်ကြိုက်သူကြက်ဝဲကြိုက်သူဝဲအကုန်လုံးပေါ့ဗျာဟုတ်ကလား သူ့ကိုကိုကြိုက်တိုင်းလိုက်လုံနေခြင်းကိုယ်စိတ်ရုပ်ပြီးဘဝညံုံပဲရှိတယ်ဘဝတစ်ခုရှိကျက်ဆွဲကျက်ထဲရောက်မှာပဲအတမတက်နိုင်ဘူးဟုတ်ကဲ့ကျက်ဆွဲဆွဲတဲ့ပုဂ္ဂိုလ်ကနတ်ပြည်ဘယ်လိုလုပ်သွားကြမတုံးဟင်ဟင်အဲ့တော့ဒုဘဝဟာစိတ်ထားလဲရုပ်လာမယ်ဘဝတွေလဲညံ့သွားမယ်တဲ့ဗျာဟင်ကာမောတရားနဲ့တရားဖန်သားယုံပဲဖြစ်မယ်တဲ့ဟင် သူ့ငါကြိုက်ပြီးငါသူ့ကြိုက်ပြီးပြီးတော့ဒါတယောက်နဲ့တယောက်ဖန်သားတဲ့အချင်းဟဲ့ဟုတ်ကလားပုထုဇဏီကောကိလေသာများယုံပဲများပါဘူးဟင်ငဲလို့မရှိဘူးများပဲများဟင်ဟင်ကြိုက်တာလောကလေးဟင်လှုပ်တာပြန်ကြိုက်ပြီပဲကြိုက်တာလောကလေးလှုပ်တာပြန်ကြိုက်ပြီပဲများယုံမရှိတယ်နေယုံများယုံရှိဟင်များယုံရှိနေဘူးတော့မရှိဘူးဟုတ်ကလားဟင်အနာရီရောတဲ့ရံသူကိုရံသူလိုသဘော မထားဘဲနဲ့ရံသူကိုမိတ်ဆွေတို့သဘောထားတယ်ကျေးနဲ့တို့တတ်နေတာလောဘပဲဟင်တို့သိရတဲ့ဘဝတွေလည်းအဲအကျိုက်နောက်လိုက်လို့သိရတာပဲတို့ဒုက္ခပေးနေတာလောဘကွယ်ဟင်အကျိုက်နောက်လိုက်လို့ဒုက္ခရောက်တာကွယ်ဟင်လင်ပေးတဲ့ဒုက္ခမရပေးတဲ့ဒုက္ခမရှိပါဘူးตาပေးတဲ့ဒုက္ခသမီးပေးတဲ့ဒုက္ခမရှိပါဘူးဟင်ဒီလင်ကိုကြိုက်ပြီလို့ဒီဒုက္ခခံရတာတင်ဟဲ့ဒီမယားကိုကြိုက်ပြီလို့ဒီဒုက္ခခံရတာလားဟဲ့ အဲ့ဒါလင်းပေးတဲ့ဒုက္ခလားအကြိုက်ကပေးတဲ့ဒုက္ခလားဟုတ်ကလားဗျာမထင်တတ်ပါဘူးဗျာတို့ပြောလို့ဟာဟင်ဟင်ဟင်တို့တော့မရပေးတဲ့ဒုက္ခထင်တာဟင်ညင်ကြောင့်ဒုက္ခရောက်တာညင်ကြောင့်ဒုက္ခရောက်တာ ਨੇ ဟင်အိမ်ကြတော့စိတ်ဆိုးတော့ဟိုပဲသူရောက်သွားဟုတ်ကလားငါကြောင့်ငါဒုက္ခရောက်တယ်လို့ဘယ်နှခါပြောဘူးတော့ပြောပါဘူးဟင်ဟင်ဟုတ်ဟုတ်ကလားဗျာ ဟင်ဟင်အဲ့တော့တို့အကြိုက်ကြောင့်ဒုက္ခပြရောက်တာအဲ့တော့ဒီတို့ဒုက္ခပြနေတာသူဟဲ့အဲ့တော့ဟိုမဟုတ်တာပြောအောင်မဲငငယ်တုန်းကကြားဘူးတာတို့ရှမ်းနေများပါရင်ပြန်မပြောလိုက်ကြနဲ့တော့ဟင်ဟိုဗမာကညစ်ရှမ်းကရိုးရိုးအဲ့တော့ဗမာကရှမ်းကိုဟိုဒုက္ခပေးခြင်းတော့ ဟိုဝေယုံပင်နာကဖြတ်သွားတော့သူတို့ကန့်ငင်းနေတဲ့ဝေယုံကိုအဖြားကနေကိုင်းသွားတယ်ဗမာဟင်ရှမ်းကတော့ရိုးရိုးဆိုတော့လိုက်လာတာပေါ့အဲ့ဒီဝေယုံမင်းနဲ့တည့်ရကြတော့သူ့ဗမာကအဲ့ဝေယုံကိုင်းကြီးလှော့တော့မျက်နာကြီးပန်းဆိုရည်ထားဟင်ရှမ်းကြီးကိုတခါလဲနောက်ကိုဖင်ထိုင်ရဲ့လဲတယ်ဗျာအဲ့တော့ရှမ်းကြီးကဗမာကိုကြီးစုတင်လိုက်ထားတယ်မင်းဆွဲထားလို့မင်းမှမဆွဲဟင် ဟင်မင်းဆွဲထားလို့လို့ဆိုတော့မင်းမှမဆွဲရင်ငါပေးရဲ့လို့ဆိုတယ်ကိုလိုတို့ဒုက္ခပေးတာပဲကြီးကူးတင်နေတယ်တို့ဟောတို့လည်းရှမ်းနေပဲနေမှာပါရဲ့ခါရှမ်းရှမ်းမှာပဲတို့ဟာလေဟင်ဟင်ဒီဘယ်မလို့တို့အဲ့ဒါအနာရိယလို့ဆိုတာဒါပြောတာရန်သူကိုရန်သူလို့သဘောမထားတာကိုအနာရိယလို့သုံးဟင် တို့လုံနေတဲ့အလုပ်တွေကအနာထဗဟိတာအကျိုးမရှိဘူးဟိုငပြောပင်ကြီးကိုအခွန်ခွာကြည့်နေရသလိုငပြောကိုကြီးကိုအခွန်ခွာကြည့်လိုက်တယ်တစ်ဖက်ခွာသွားတော့ဟောအနှစ်တွေ့သေးလားတွေ့ပါဘူးအဲဒုတိယတစ်ဖက်ခွာလိုက်မယ်တွေ့ပါဘူးပြီးရင်တခါတည်းအကုန်ထိခွာလိုက်မယ်ဖိုးကမတွေ့ပါဘူးဟင်ငပြောဒုံနာကုန်နဲ့ဘာနှစ်မှတွေ့ဘူးတို့လဲဘဝတယ်ဒီလိုပဲကြာဟင် အာယုံနောက်ကိုလိုက်လာကြဒီလိုနဲ့ပဲတို့ရှိတာအဖိုးဖိုးတွေလည်းတည်သွားကြပြီဗျာအဖွားဖွားတွေလည်းတို့ရှိတည်သွားကြပါပြီဗျာအဲသူတို့ဘဝဟာဟင်မပြောကုန်ကြီးကိုအဖရှံပြီးတော့ကိုအနှစ်ရှားနေသလိုနဲ့ပြီးသွားတယ်ဓမ္မနာထဗာဟိတာလို့တော့ဟင်အဲ့ဒါတို့ရွာတွေကအကျင့်လေအဲ့ဒီအကျင့်တွေဟာတို့သိလို့ကိုလွတ်နဲ့အကျိုင်းနောက်လိုက်လို့မဟုတ်ဘူးလားဟင် ကိုတို့ကျင့်တော်ကျင့်တကွယ်ကိလေသာကိုမပယ်ဘဲနဲ့ကိလေသာခံစားရင်းနဲ့ကျင့်တယ်ကျင့်နေကိုဆိုလိုတယ်အဲ့ဒါလက်ရဆုံးဟင်ကိလေသာကိုတကယ်လေဟိုတို့ပယ်တာလည်းမဟုတ်ဘူးလေကိလေသာကိုလည်းသုံးလဲသုံးတယ်ကျင့်လဲကျင့်နေတယ်ရနိုင်မှာမလားတခါတည်းလေဟင်ဟိုတို့ရည်အေးနဲ့ရည်နွေးကိုတခါတည်းတောက်လို့ရနိုင်မလား ဟင်ရနိုင်ဘူးရည်အေးဆိုရည်အေးပေါ့ရည်လေးဆိုရည်လေးပေါ့တို့ထင်တယ်အဲတို့မနေရတော့ဟိုပါတော့အကြီးကြီးတို့ရဲ့ကျင့်စဉ်နဲ့ပုံစံပြခဲ့တယ်ဟုတ်ကလားတစ်ဖက်ကလည်းမိမနဲ့ပေါင်းတယ်တစ်ဖက်ကလည်းကျင့်တယ်ဟုတ်ကလားအဲ့တော့မိမနဲ့ပေါင်းလို့ဟိုကိရိတာနဲ့ဟိုမိမနဲ့ပေါင်းတယ်ဆိုတော့ကိရိတာနဲ့ပေါင်းတာထင်တယ်ဟဲ့ဒီတစ်ဖက်ကကိရိတာထားလာတော့တစ်ခါပြန်ကျင့်လာတယ်ဟဲ့ ရမလားမရပါဘူးဟင်တခါကိုမိမနဲ့ရပြန်တော့တခါထပ်ပေါင်းရပြန်လေဟင်နောက်တခါကိရိတာထိုးချလာတော့တခါကျင့်ရပြန်လေဘယ်လိုလုပ်ဟိရနိုင်ဘူးဒါကတော့ဒုခောဆင်းရဲယုံပဲဟုတ်ကလားအနာရရောအရိယာကြိုက်တဲ့ရန်သူကိုဟိုရန်သူလိုသဘောမထားတဲ့ပုဂ္ဂိုလ်တွေပဲသူတို့ရန်သူမိတ်ဆွေလိုသဘောထားတော့မဲ့ထင်တယ်ဟင်အကြိုက်သူလက်ခံတော့လေဟင်ရန်သူကိုရန်သူလို သဘောမထားဘဲနဲ့မိတ်ဆွေလိုပဲသဘောထားတော့မယ်သူလည်းပဲအနာထတာရိတပင်မယုံမရှိမယ်တဲ့ဒါမှမဟုတ်သူ့ကိုအတ္တကိလမထားကိုပင်မယုံတာဖြစ်မဲ့ခြင်းလို့ဆိုလိုတယ်ဟင်တို့ဘာတော့ကိရိတာသိထားကြွလာရင်ဟိုနေလှမ်းထားတာနဲ့ဒီမိလုံးရတာနဲ့တုံခုံရတာနဲ့ဇေခါရတာနဲ့အဲ့ဒီကြည့်မဟုတ်ဘူးလားဗျာမှန်ပါဗျာဟင် အင်းအဲ့လိုကျင့်လာလို့မောလာပြီဖားလာပြီသူကပြေပြောက်တယ်ဆိုတော့တစ်ဖက်ကတစ်ခါမိမရတော့တော့ထားပြီးတော့ယူသေးဗျကဲတပွဲတို့ထုံမမဲမဟုတ်လားအဲ့ဒါတပွဲတို့ထုံမမဲဟင်သူကိရိတာတိအောင်တတ်မဲ့ကျင့်မှာမဟုတ်ပဲပဲအဲ့တော့ကျင့်မှာကျင့်ပြီးအပိကိုဝင်နိုင်မလားတို့မှုစရဏတော်ရှိတယ်ဝိဇ္ဇာဘက်ကိုကူးနိုင်မလားအမကူးနိုင်ဘူးဗျာအဲ့ဒါကိုပြမယုံမယ်တဲ့အဲ့တော့ဒီ